ထေရဝါဒဓမ္မကမ္မထာလမ်းစဉ်ဘိုင်းခွန်2020ခုနှစ်ဇွန်လ16ရက်နေ့သမ္မာသမ္ဗုဒ္ဓတာနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတ္တဘဂဝတော အရဟတော သမ္မာသမ္ဗုဒ္ဓတ္တဘုန်းကြီးတို့ဒီနေ့ပြောမှာတော့ကာနုပါဒသတိပါစတဲ့အထောအရင်အကြောင်းပြောမှာဆိုတော့အဲ့ဒါမပြောခင်သတိထံ၄ပါးလေးကိုနည်းနည်းကျဉ်းချုပ်ပြန်ပြောမယ်ဒါမှရှေ့ဆက်လို့ပေါ့သတိထံတတိထားမဲ့အရာက၄မျိုးရှိတယ်ဘုန်းကြီးတို့ဒီခန္ဓာကိုယ်ကြီးပေါ်မှာလည်းတတိထားနိုင်တယ်ခံစားနေတဲ့ဝေဒနာလေးပေါ်မှာလည်း ခံစားမှုပေါ်မှာလည်းတတိထားနိုင်တယ်နောက်တစ်ခုကတော့စိတ်ပေါ့လေဇာတိစိတ်မြင်တိစိတ်အနန္တိစိတ်ဇာတိဇာတိစိတ်ကိုဋ္ဌိတိစိတ်အတွေးစိတ်စိတ်မှန်သမျှကိုလည်းတတိထားမယ်နောက်ဓမ္မ ानु ပဒနာနောက်ဆုံးကတော့သူကသဘောပေါ့လေဝေဒနာတင်ညာတင်ညာသဘောလေးတွေဝေဒနာတင်ညာမှာတပါးဉာဏ်နဲ့စေတသိက်သဘောလေးတွေ တတိထိုင်ဓမ္မနုပဒနာတတိပဌာန်လို့ခေါ်တယ်အဲတော့တတိပဌာန်၄ပါးဘာလို့ဟောလဲလို့မေးရင်တော့ဘုရားကဆွဲလန်းနေတဲ့ငါတပါးယောက်ျားမိန်းမငါသားငါသမီးငါပစ္စည်းစသည်လို့ဆွဲလန်းနေတဲ့ဒီခန္ဓာ၅ပါးကိုပြုဖို့အတွက်သတိပဋ္ဌာန်၄ပါးဟောတာပေါ့ဗျာအဲ့ဒါလေးကိုဘုန်းကြီးတို့နားလည်ထားမယ်ယောဂီတိုင်းယောဂီတိုင်းဒီလောက်တော့သိထားမယ်သတိပဋ္ဌာန်၄မျိုးရှိတယ်ဥပါဒณะခန္ဓာ၅ပါးရှိတယ်ဆွဲလန်းနေတဲ့ခန္ဓာဥပါဒณะခန္ဓာလို့ခေါ်တယ် အဲ့ဒီထဲမှာယုတ်ခန္ဓာယုတ်ခန္ဓာကိုယ်ကြီးရှုရင်ကာနုပါဒနာတတိပဒံယုတ်တရားတွေဟာ28ပါးရှိတယ်အဲ့တော့ခန္ဓာဝက်ယူဘက်ခန္ဓာပေါ့ယုတ်တရားတွေရှုတယ်ပြောပြောယုတ်ခန္ဓာကိုယ်ကြီးရှုတယ်ပြောပြောယူဘက်ခန္ဓာရှုတယ်ပြောပြောအဲ့ဒီရှုရင်ကာနုပါဒနာတတိပဒံလို့ခေါ်တယ်ခံစားနေတဲ့ဝေဒနာစေတသိက်လေးဒါခန္ဓာဝက်ဝေဒနာခန္ဓာဝေဒနာစေတသိက် ခံစားနေတဲ့သဘောဝေဒနာစေတသိက်ကိုရှုတယ်ပြောပြောဝေဒနာခန္ဓာရှုတယ်ပြောပြောအဲ့ဒါစေဝေဒနာနုပဒနာတတိပ္ပံလို့ခေါ်ပါတယ်စိတ်ဘုန်းကြီးကြည့်နေမယ်ဆိုရင်တော့ဒါမြင်သိစိတ်ဖြစ်တော့ဗောနော်အတန်တော်ဘုန်းကြီးတန်နာထောင်နေကြာသိစိတ်မြင်သိစိတ်ကြာသိစိတ်အနံသိစိတ်စာသိစိတ်ထိသိစိတ်နောက်ဆုံးမျက်စိမိတ်နေုံတော့အတွေးစိတ်တွေရှိတယ်အဲ့ဒီစိတ်မှန်သမျှကိုတတိထားရင် စိတ်ဓာနုပဒနာတတိပ္ပံ အဲ့ဒီစိတ်တွေကို ခန္ဓာဖွဲ့ရင်ဝိညာဉ်နဲ့ခန္ဓာပေါ့နော်ဝိညာဉ်နဲ့ခန္ဓာကိုရှင်စိတ်တ ानु ပါဒနာသတိပိဒံခန္ဓာနှစ်ပါးကြတဲ့သင်ညာခန္ဓာနဲ့သင်္ကာရခန္ဓာမှတ်သားနေတဲ့သဘောလေးသင်ညာစေတသိက်ယောက်ျားပဲမိန်းမပဲလူပဲနတ်ပဲဒီလိုမှတ်သားနေတဲ့သဘောလေးဒါသင်ညာစေတသိက်ဒီမှတ်သားနေတဲ့သဘောလေးကိုတတိနဲ့စောင့်ကြည့်ဓမ္မနုပဒနာသတိပဋ္ဌာန်တင်ညာစေတသိက်လေးကိုခန္ဓာဖွဲ့ရင်တင်ညာခန္ဓာတင်ညာခန္ဓာကိုတတိထားနေ ဓမ္မ ानु ပါဒနာတတိပဒံသင်္ခါရခန္ဓာဆိုတာကစေတသိက်က52မျိုးရှိတယ်52ပါးရှိတယ်အဲ့ဒါဘာတွေလဲဆိုဝိညာဉ်တင်ညာမှာတပါးစေတသိက်50လို့ခေါ်ပါတယ်ဒီစေတသိက်50ရဲ့သဘောတရားလေးတွေကိုတတိနဲ့စောင့်ကြည့်နေဓမ္မ ानु ပါဒနာတတိပဒံဘုန်းကြီးတို့အရသုံးနားလေအောင်ပြောရင်တော့ပထမကဘုန်းရင်တံမဲ့နားထောင်ကြည့်မှာနော်စကားသားတော့ဒီအတံပဲတာမအတံပဲသိတယ် ဒီတန်ဟာကောင်းသလားဆိုးသလားကိုယ်စိတ်ထဲမှာမခံစားမိနောက်ပဲဒီတန်ပေါ်မှာဒီတန်တော့ကောင်းတာပဲဒီတန်တော့မကောင်းဘူးဒီလိုဖြစ်လာရင်တော့လောဘသဘောဒေါသသဘောလေးတွေပဲဒီတန်ကိုမကြရင် လောဘဖြစ်တော့ဗောဗျာဒေါသဖြစ်တော့ဗောကြရင် လောဘဖြစ်တော့အဲ့ဒီလိုလောဘသဘောလေးတွေဒေါသသဘောလေးတွေမှတ်လာပြီဆိုရင်တော့ဒါဓမ္မနုပဒနာသတိပ္ပာမာနသဘောလေးတယောက်နဲ့တယောက်တွေ့လာတကမခံကျင်တဲ့မာနသဘောလေးတွေဖြစ်တယ် အိတ်တာမစ္စယသဘောတရားတွေဖြစ်လာတယ်ဒါလေးတွေမှတ်နိုင်လာဓမ္မနုပါဒနာသတိပ္ပဏညသောဖြင့်ဒီစိတ်စေတသိက်ကတွဲနေစဆာခြင်းတော့စိတ်ပဲဒီလိုပဲစမှာတမာရီအကောင်းလာတဲ့ခါမှာနောက်ကစေတသိက်သဘောလေးတွေမှတ်နိုင်လာမယ်ထင်ရှားလာလိမ့်မယ်အဲ့လိုထင်ရှားလို့မှတ်နိုင်လာပြီဆိုရင်တော့ဒါဓမ္မနုပါဒနာသတိပ္ပဏပေါ့ဒါမျိုးမှတ်ထားမယ်အဲ့ဒီမှာဘုန်းကြီးတို့ဓမ္မ အဲ့ဒီထဲမှာဖះကခាယ ानु ပဒနာတရိပဒံကိုစပြီးအထုတ်ဖို့စဟောထားပါတယ်အဲ့ဒီအကြောင်းအရာတွေဒီနေ့ပြောမလို့ဘာလို့ကာ ानु ပဒနာတရိပဒံစထုတ်ရတယ်လဲတချို့ကြတော့စိတ်ကိုစအထုတ်တယ်ချက်ချင်းတော့စိတ်ကိုအထုတ်တဲ့ဟာနဲပါစိတ်ဓာ ानु ပဒနာနောက်ပဲတမာရီအကောင်းမှခိုင်းပါတော့ရှေးပညာရှိတွေကဗာမိန်ထားလဲဆိုတော့စိတ်ကိုမနိုင် ကိုယ်အပိုင်အထိုင်အရင်ကျင့်ဆိုဒီလိုမိန်ထားရှိတယ် တရားရှုမှတ်တဲ့အလုပ်ဟာစိတ်နဲ့စိတ်အလုပ်ဉာဏ်အလုပ်ဖြစ်ပါတယ်အဲ့လိုဖြစ်ပေမဲ့လို့စိတ်ကဒုံနေကဟာတာကင်တို့ကထိမ့်တရားခက်တယ်ဒါကြောင့်စမရှုစေချင်တာထားတဲ့နေရာမနေဘူးအနာဘနာမနဲ့ဝင်လေထွက်လေပေါ်မှာမနေဘူးဓကမတာမှတ်တဲ့ပုဂ္ဂိုလ်လည်းဘောင်းနဲ့ပိန်နဲ့ဟိုလားတွန်းကန်တဲ့ဘောလေးနဲ့မှတ်ပေမဲ့လည်းသူကမနေဘူးဗျထွက်ထွက်သွားဒါကြောင့်မို့ထိမ့်တရားခက်တယ် ထိမ့်တဲ့ခက်တဲ့အတွက်စမရှုစေချင်နောက်တစ်ခုကလဟုတော့တိတ်ပေါ့တယ်ပေါ့တော့မြန်မြန်ထွက်ထွက်ထွက်ထွက်သွားတယ်ပေါ့ဗျာပေါ်ပါလင်းမြန်နေတော့ခုဘုန်းကြီးတို့တရားနာနေကြတယ်နားနေကမစိတ်ကအလုတ်ရောက်သွားလိုက်သုံးဖို့ဗမာပြည်သားတွေဆိုဘုန်းကြီးပေါ့ဗမာပြည်ပြန်လာတိုင်းကလေးရောက်သွားတာဘယ်သွားတော့ပြန်လာခဲ့ဆိုလဲပြန်ရောက်လာတာစိတ်ကတိတ်လင်းမြန်တဲ့အတွက်စိတ်ကိုမှတ်ဖို့ခက်တယ်နောက်တစ်ခုကတော့ယထာကာမနိပါတိနော စိတ်ကစိမကြောက်ဘူးသူသွားညာသွားတာသူလှုပ်ချံလှုပ်တာအဲ့ဒါကြောင့်ဒီအကြောင်းသုံးမျိုးကြောင့်မစိတ်ဟာစရှုဖို့ခက်တယ်တမာရီရမှရှုတာကောင်းတယ်စစရံတမာရီမရခင်တော့စမရှုအောင်အဲ့တော့စိတ်ကိုမနိုင်သေးရင်ကိုယ်အပိုင်နော်အထိုင်အရင်ကျင့်ဆိုတော့ဒီကာနုပဒနာတတိပ္ပံ14မျိုးတွေကကိုနှစ်သက်တဲ့ကမ္မထံတစ်ခုကိုအရင်စကျင့်ရတယ် ဘာဖြစ်လို့ဒီကာနုပဒနာတတိပဌာန်14မျိုးတွေကတနည်းအားဖြင့်ကာနုပဒနာကိုစပြီးဘာလို့အထောက်ရတယ်လဲလို့မေးရင်ဒီမှာလည်းဘုန်းကြီးစာလေးတွေရုပ်ပြတခြားဘုရားထောက်ထားခံရလို့ဖြစ်ခြင်းလို့ခါတလေပါဠိဘုန်းကြီးရုပ်ပြပါဒီတရားရှုမှတ်တဲ့ခါကျရင်ရုပ်ခန္ဓာကိုယ်ကြီးရှုရင်ဟုတ်လားဒီယူဘခန္ဓာကိုရှုရင်ရုပ်နဲ့စပါရှုရင်ဒါရုပ်ခန္ဓာကိုရှုတာပေါ့ကြံတဲ့ဝေဒနာစိတ် ပညာသင်္ခါရဒါတွေကစေတသိက်တွေအနာခန္ဓာကိုယ်လို့ခေါ်တယ်အဲတော့တရားရှုမှတ်တဲ့အခါကျတော့ခြုံလိုက်ရင်ရုပ်ခန္ဓာကိုယ်နဲ့နာခန္ဓာကိုယ်နှစ်မျိုးရှိတာပေါ့ဗျာအဲတော့ရုပ်ခန္ဓာကိုယ်ရှုမယ်ဆိုရင်ရုပ်ခန္ဓာကိုယ်ကဘာတွေ့လဲဆိုတော့ဘုဟုဒုက္ခကိုအယံကောဘူးအာရိနောဒီခန္ဓာကိုယ်ကြီးမှာဒုက္ခတွေအများကြီးစုဝေးနေစုပုံနေစုဝေးစုပုံနေတော့မြင်လွယ်တာပေါ့ဗျာ တစ်ချက်နောက်တစ်ချက်ကြဒီခန္ဓာကိုယ်ကြီးမှာယောဂဘောင်းစုံဖြစ်နေယောဂဘောင်းစုံတို့ရဲ့ဖြစ်ရနေရလည်းဖြစ်တယ်အဲ့ဒါကြောင့်ထင်ရှားတယ်နောက်တစ်ချက်ကတော့ဒီဖြစ်နေတဲ့ဒုက္ခဝေဒနာတွေဖြစ်နေတဲ့ယောဂဝေဒနာတွေထင်ရှားပေါ်လွင်နေတယ်ဒီတစ်ချက်ပေါ့အဲ့တော့ကြောင့်အဲ့ဒီတစ်ချက်နောက်တစ်ချက်ကြဒီရုပ်ကိုပိုင်ပိုင်နိုင်နိုင် ရှုမှတ်နိုင်ရင်နာကလည်းပိုင်ပိုင်နိုင် ရှုမှတ်လို့ရတယ်ဒါကြောင့်မို့ ကာ ानु ပဒနာတတိပဌာန်တရားပြရုပ်ကိုစပြီးအထောက်ရပါတယ်ကာ ानु ပဒနာတတိပဌာန်စပြီးအထောက်ရပါတယ်ဒီလိုလေးအကြံမြင်မှတ်ထားပါတော့ကဲတော့ကာ ानु ပဒနာတတိပဌာန်အထောက်တယ်ဆိုရင်ကာ ानु ပဒနာတတိပဌာန်ဘယ်နှခုရှိလဲဘယ်နှမျိုးရှိလဲဒါတွေကိုဘုန်းကြီးကသိထားမယ်တရားအထောက်တယ်မှာပုဂ္ဂိုလ်မှာနော်နံပါတ်1သတိပ္ပံ၄ပါးသိရမယ်သတိပ္ပံ၄ပါးဘာတွေရှုရမယ်သိရမယ် ပြီးတော့ခါကျဒီကာနုပဒနာသတိပ္ပံဘလောက်ရှိတယ်စိတ်ဓာတ်ဝေနာနုပဒနာသတိပ္ပံဘလောက်ရှိတယ်ဒါတွေလည်းသိထားမယ်ဒါတွေကိုလည်းဘုန်းကြီးတို့တဖြည်းဖြည်းပြောသွားမယ်အခုကာနုပဒနာသတိပ္ပံ14ပါးအဲဒီမှာ ကြည့်ပေါ့နော်အနုပဒနာသတိပ္ပံအခုမှတ်စုစာရွက်လေးမှာအောက်ပိုင်းသားလေးမှာနော်ကိုကြည်ကြီးအဲ့ဒီမှတ်စုလေးပေါ်နေနဲ့တင်လိုက်အဲအောက်ပိုင်းသားလေးမှာကာနုပဒနာသတိပ္ပံ14ပါးအဲဒီမှာတွေ့နံပါတ်1ဗုဒ္ဓဘာသာဟောလဲဆို အာနာပါနာပါပဒါပါဠိလိုပြောတော့ကိုပြဗမာလိုပြောရင်ဝင်လေထွက်လေရှုမှတ်တဲ့အခန်းကဏ္ဍကိုစဟောတယ်နော်ဒီထဲမှာတော့ဟိုကမ္မဏတစ်ခု ရွေးချယ်ဖို့အတွက်ဟိုဓကမ္မဏအာနာကမ္မဏနှစ်ခုရှင်းပြတာဒီထဲအစီအစဉ်တိုင်းဘုန်းကြီးပြောပါမယ်အစီအစဉ်တိုင်းကြတော့နံပါတ်1ဗုဒ္ဓကအာနာပါနာဝင်လေထွက်လေရှုမှတ်တဲ့အခန်းကဏ္ဍစဟောပါတယ်နံပါတ်2ကျတော့ဘာဟောလဲဆိုတော့ဣရိယာပုတ်၄ပါးရှုမှတ်တဲ့နည်းအာနာပါနာရှုမှတ်တဲ့အခါမှာထိုင်ဘယ်လိုမှတ်မယ် မတ္တရဘယ်လိုမှတ်မယ်စာရီလိုပေါ့ဣရိယာပုတ်၄ပါးရှုမှတ်နေဟောပါတယ်ဒီအာနာပါနာကိုပဲနောက်တစ်ခုကတော့အသေးစိတ်မူရာ ရှုမှတ်တဲ့နည်းအသေးစိတ်မူရာလည်းဒီအာနာပါနာရှုမှတ်ကဘယ်လိုမှတ်မယ်ဒီကတော့အာနာပါနာရရှုမှတ်တာပါပဲဝိပဿနာကြတစ်မျိုးပေါ့နော်အဲတော့ဒီအာနာပါနာစမှတ်မယ်ဆိုရင်လည်းပဲဒီဣရိယာပုတ်၄ပါးမှတ်ရမယ်အသေးစိတ်မူရာမှတ်မယ်တကယ်လို့ဓကမဏစမှတ်မယ်ဆိုရင်ဓကမဏ၄ပါးမှတ်မယ် အိရိယာပုတ်၄ပါးတဲ့ဒီဓကပ္ပဏမှန်နေအသေးစိတ်မူရမှာတဲ့ဓကပ္ပဏမှန်နေဒါတွေနားလည်အောင်ဒါကြောင့်ဘုန်းကြီးကခေါင်းစည်းမှာအာနာပါနာနဲ့ဓကပ္ပဏရှင်တွဲပြတာတကယ်တော့ဟောစဉ်ကတော့ဗုဒ္ဓကနံပါတ်1ဝင်လေထွက်လေရှုမှတ်တဲ့အာနာပါနာပပကိုစာဟောပါတယ်နံပါတ်2အိရိယာပုတ်၄ပါးရှုမှတ်တဲ့နည်းကိုဟောပါတယ်နံပါတ်3တံပဇညပပအသေးစိတ်မူရရှုမှတ်တဲ့နည်းကိုဟောပါတယ်နံပါတ်၄ရှင်အာတုပ ပရိကူရမနတိကပပလို့ခေါ်တယ်ဒီထဲမှာဘုန်းကြီးဗမာလိုပဲရေးထားပါတယ်ရှင်အာသူကဘုန်းကြီးတို့တက်ထင်ရှားရှိတဲ့ခန္ဓာကိုယ်ကြီးကို32ပုံပုံရှုတာပြီးတဲ့ခါကျမှဘုရားအစဉ်စဉ်တိုင်းကျတော့ဓကမထံကိုဟောပါတယ်ဓကမထံ5ပေါ့တည်သွားတဲ့အလောင်းကောင်ဘုရား6မျိုးရှုခိုင်းတယ်အဲ့ဒါကြောင့်14မျိုးပြန်ပြောပါမယ်ဒီတွေကဇေယျလေးရရေးတာမရှင်းလို့ရင်မှတ်ထားပါဟိုဓကမထံ4ပါးဆိုရင်တော့ဓကမထံတစ်ခုပဲယူထားတယ် အာနာပါနဝင်လေထွက်လေရှုမှတ်တာ1ဣရိယာပုတ်၄ပါးရှုမှတ်တာ2နော်အသေးစိတ်မူရရှုမှတ်တာ3ရှင်အာတုပ32ပုံခန္ဓာကိုယ်ရုပ်32ပုံပုံရှုတာ4ဓကမထာ5ပေါ့ပြီးတော့တေသွားတဲ့အလောင်းကောင်ပုံကျူ9မျိုးရှိတေအာတုပ9မျိုးအဲ့ဒါ14မျိုးပါပဲဒါကာနုပဒနာတေပိကရှုမဲ့ပုံပုံများကကာနုပဒနာ လောက်ဘယ်နှပါးရှိတယ်ဘာတွေအဲ့ဒီလောက်တော့လေ့လာထားပါနော်လေ့လာမှသာလေကိုလုပ်တဲ့လုပ်ငန်းကဆင်ပြေပါတယ်နောက်မလို့ရင် လေ့လာမထားလို့ရှိရင် ကိုလုံးတဲ့လုံကဘာလို့လို့လုံမမပြီးဖြစ်တတ်ပါလဲအဲ့ဒီထဲမှာဘုန်းကြီးကဒီကာနုပါဒနာတတိပဒ14မျိုးထဲမှာမှရွေးချယ်စရာကမ္မထာ2မျိုးဆိုဒီအမြဲဒီခေတ်အများဆုံးလောက်ကြတာဘုန်းကြီးကရွေးချယ်စရာဆိုတဲ့နာမည်ပေးလိုက်တာပါရှေးရှေးတုန်းကကျတော့ဒီ ုန်းကြီးတို့ယဟန်တော်များဆိုတော့ဒီယဟန်ဝိရဒီတော့ခေါင်းရိပ်တဲ့ကမ္မထာစဘုန်းကြီးဒါကြောင့်ထိုင်ဝမ်တို့ဘာလို့ကြာမာယနာဘိက္ခုနီမတွေဘိက္ခုတွေမင်းတို့ငါတို့ကစကြရရာဒီရှင်ရှင်အတုပ30တို့ကကေတာလောမှာတရားစခဲ့တာလို့တို့ကဒီကမ္မထာနေမေ့နောက်ပိုင်းကျတော့ဝိပဿနာမှာအထုတ်ခြင်းနဲ့ဘာမှအထုတ်ခြင်းနဲ့ဒီလိုဖြစ်တာမကောင်းဘူးလို့အဲထားတော့ဒီဘက်ခင်းတဲ့လျော်ညီစွာဘုန်းကြီးတို့ရွေးချယ်ခွင့်တစ်ခုပေးလိုက်ပါတယ်။ ဒီ14မျိုးထဲမှာခုရွေးနေကြတာတော့ဝင်လေထွက်လေကမ္မထံရွေးမလားဓကမ္မထံရွေးမလားဒီနှစ်ခုပေါ့ဒါကြောင့်သူ့ကိုရှင်ပေးတာအတုပရှင်အတုပတေအတုပအထုတ်တဲ့ကောနဲတို့ဘောရအဲ့လိုရွေးချက်ခိုင်းတော့အာနာပါနအထုံးမယ်အာနာပါနအထုံးမယ်ဆိုရင်လည်းပဲပြီးတော့ဗာလေးလာမယ်ဣရိယာပုတ်၄ပါးမှာလည်းအာနာပါနပဲအထုတ်ရတယ်အသေးစိတ်မူရမှာလည်းအာနာပါနပဲအထုတ်ရတယ် ဒါကြောင့်အာနာပါနာဥမာအိရိယပုတ်လေးပါအသေးစိတ်မူရာသဗ္ဗစဉ္ညာပါပါ တကယ်လို့ဓကမတရွေးချယ်မယ်ဆိုလေဓကမနာအောက်မှာလည်းဒါပါတယ်ဓကမနာအထုတ်မယ်ဆိုရင်လည်းပဲထိုင်လဲဒီဓကမတာဟိုဣရိယာပုတ်လေးပါလို့ထိုင်မှမှဈဉာရှောင်းမှမှဣရိယာပုတ်လေးပါလို့ဒီဓကမတာမှမှားမယ်အသေးစိတ်မူရာမှလည်းဒီဓကမတာမှားတကယ်လို့ခက်ခဲတွေပါလေကျုံးလာပြီဆိုမှဒီနှစ်ခုရွေးထားတယ်တခုတယောက်ကိုတတိရတယ်အဲ့ဒါမျိုးတွေဖြစ်လာတယ် မှတ်တယ်မပြောက်ဘူးဖြစ်ပြမှတ်တယ်သတိရတယ်မှတ်တယ်မပြောက်ဘူးဆိုရင်ဒီရှင်အာသုဘတို့တေအာသုဘတို့အစာထိုးမှတ်လိုက်တယ်မှတ်လို့တော့ဒီသတိရတဲ့စိတ်တွေပျောက်သွားပြီဆိုရင်တော့ဘုန်းကြီးတို့ငကငကုတ်ကမ္မထံပြန်သွားပေါ့အဲ့တော့ရွေးချယ်စရာကမ္မထံကနှမျိုးလို့မှတ်ထားမယ်ဘာနဲ့ပါလဲဆိုရင်ဝင်လေထွက်လေနဲ့ဓာတ်သဘောတဘာဝဒီနှမျိုးကိုဘုန်းကြီးတို့ရွေးချယ်နိုင်တယ်ကြာရမှာပါဒီမှာလဲဘုန်းကြီးတို့တရားထုတ်တဲ့ခါကျရင် ခဏခဏပြောင်းတာတော့မကောင်းဘူးနော်လုပ်ငန်းတစ်ခုခုကို နှစ်ကြောင်တနည်းအားဖြင့်လာများစွာကြောင်ကျွမ်းညောင်ရင်လောက်ရတယ်ကျွမ်းညင်လို့မတိုးတက်တဲ့ခါကျပြောင်းလို့ရပါတယ်အာနာပါနဆိုဘယ်လိုအထောက်ရမလဲစနစ်တကျအထောက်ကြည့်လိုက်အထောက်ကြည့်လို့မတိုးတက်ဘူးဆိုရင်တော့ဓကမဏပြောင်းလို့ရပါတယ်ဓကမဏအထောက်နေတဲ့ပုဂ္ဂိုလ်လည်းစနစ်တကျအထောက်ကြည့်ဟောအခုဓကမဏလည်းတပတ်လောက်အထောက်မတိုးတက်ဘူးထင်တော့ဒီက အာနာပါနပြောင်းအာနာပါနလည်းတပတ်လောက်အတော့မတို့တော့ဓကမ္မဋ္ဌပြောင်းအများကြီးတွေ့ရပါတယ်ခွန်ကြီးတို့ယောဂီအဲ့လိုမလုပ်ရဘူးလို့တခုခုဆွဲမြဲမြဲတခြားလုပ်ရတယ်တခါအစွဲတဏ္ဍာတွေရှိပါသေးတယ်ခွန်ကြီးတို့ယောဂီတွေမှာအာနာပါနအထုတ်တဲ့ပုဂ္ဂိုလ်ကလည်းမတို့တက်ဖဲနဲ့ဒါပဲဆွလုံနေတာပေါ့လေဒါကိုစနစ်တကျသီလာသူလည်းမသိဘူးမတိုးတက်ဖက်နဲ့လည်းဒီကမ္မထံအစွဲတဏ္ဍာမျိုးလည်းမကောင်းဘူးပေါ့နော်ဒါကမ္မထံမှတ်နေတယ် ဘာမှမတို့တဲ့မတို့တဲ့ဆိုညံမဖြစ်ဘူးပေါ့ဗျာညံမဖြစ်ရင်တော့ဘုန်းကြီးကိုလည်းကြည့်လို့ရပါတယ်ဘာအမူအရာမှပြောင်းဘာစိတ်ဓာတ်မှမပြောင်းတရားအသိဉာဏ်မတည့်အဲ့ဒါကြောင့်ဘုန်းကြီးတို့ကညံဖြစ်အောင် ရှုပါရှုပါဒါတိုက်တွန်းတာပေါ့ဗျာပြီးတဲ့အခါကျဘုန်းကြီးတို့နေရာရွေးချယ်မှုနဲ့ထိုင်ပုံအဲ့ဒါလေးပြောမယ်နော်ခုနကြိုက်တဲ့ခန္ဓာရွေးအားအားရွေးမယ်ဘုလို့တက်ကခုခုပေါ့နော်ရွေးချယ်လိုက်ပြီ ရွေးချယ်တဲ့ကအနာဘာနာရွေးချယ်တယ်ဆိုတော့ရွေးချယ်တဲ့အခါမှာသူကအဲဒီထိုင်ပုံအထုတ်တဲ့ဟာလေးပြောရအောင်ပေါ့နေရာရွေးချယ်မှုနဲ့ထိုင်ပုံနေရာရွေးချယ်မှုစပြောရမယ်အဲလိုဘယ်တရားပဲရှုမှတ်ရှုမှတ်အာနာပါနရွေးချယ်လိုက်တဲ့ဆိုတော့ဒီတရားရှုမှတ်တဲ့အခါမှာအများဖြင့်ရှုမှတ်တာဘာဖြစ်ကြလဲဆိုထိုင်ရှုမှတ်တယ်ဈဉ္ညာလျှောက်ရှုမှတ်တယ်ပြီးတော့ဈဉ္ညာဆိုတာတော့ သူတွေမကောက်ဘောဗျာဈဉ္ညာနဲ့တူကျန်တဲ့ဟိုဣရိယာပုတ်သုံးပုံအဲ့တော့ထိုင်ရှုမှတ်မယ်ကျန်တဲ့ဣရိယာပုတ်ရှုမှတ်မယ်ဒီနေ့ဒီလောဘဒီမှာတော့အများသုံးတာတော့ထိုင်ရှုမှတ်တယ်ဈဉ္ညာလျှောက်တယ်ပြီးတော့အသေးစိတ်အမှုရာရှုမှတ်ရမယ်ဒီလိုသုံးမျိုးညွှန်ကြတော့ပေါ့ဈဉ္ညာလျှောက်တဲ့အမှုရာထဲမှာကျန်တဲ့ယထာတို့လျောင်းမှတ်တာတို့ဒါတွေလည်းပါတာပေါ့နော်အဲ့လိုမှတ်ထားအဲဘယ်ကမ္မဋ္ဌာန်းမှာအာတို့အာတို့ဒီသုံးချက်ကတော့ရှိတာပေါ့နော်ဒီသုံးမျိုးအထောက် ထိုင်မှတ်မယ်စဉ္ညာရှောင်မှတ်မယ်အသေးစိတ်မူရမှတ်မယ်တခါပြဿနာဘာတွေရှိပြန်လဲဆိုတော့တော်တော်များများကထိုင်မှတ်တာနဲ့စဉ္ညာရှောင်မှတ်တာပဲဉာဏ်နဲ့အသေးစိတ်မူရကြလွတ်နေပြန်ပြီဒီကြောလဲထိုင်မှတ်တာတော့ပဲအဓိကကြတယ်စဉ္ညာရှောက်တာတွေအသေးစိတ်မူရကြလွတ်နေပြန်ပြီလွတ်နေရင်တော့သမာဓိမဖြစ်ပါဘူးဗျာသမာဓိမဖြစ်ရင်တော့ဘာသိညာမှမဖြစ်ပါဘူးဒါလေးကိုဘုန်းကြီးတို့ကသိစေခြင်းလို့ဘုန်းကြီးလည်းလိုခြင်းလို့လုပ်နေတာ လိုချင်လို့လှုပ်လဲလှုပ်ဖြစ်ပါတယ်ဒါကြောင့်မို့ကိုလိုယောဂီတွေအခက်အခဲမကြုံစေခြင်းဘူးများသောအားဖြင့်ဟိုဘယ်ဟာမှစနစ်တကျမမှတ်နိုင်ဘူးပြီးတဲ့အခါကျတော့ထိုင်တာတော့ပြအာတန်နေတယ်ဈဉ္ညာလျှောက်တဲ့အခါကျမလှုပ်ပြန်ဘူးထိုင်တာဈဉ္ညာလျှောက်တာတော့မှတ်ပါရဲ့တခါအသေးစိတ်ဝေရတွေကျလွတ်နေပြန်ဒါမျိုးတွေအများကြီးတွေ့ရတော့အဲအဲ့ဒီနဲ့ခုနကပြောခဲ့ပြီအာနာပါနာနဲ့ဓာကမဏကုအာနာပါနာရွေးချယ်တယ်ဆိုပါတော့ အာနာပါနရွေးချိန်လည်းပဲထိုင်းနေလည်းအာနာပါနမှတ်ရမှာပဲရှင်းညာလျှောက်နေလည်းအာနာပါနမှတ်ရမှာပဲအသေးစိတ်မူရာတွေမှာလည်းအာနာပါနမှတ်ရမှာပဲနော်ဓကမထံရွေးချိန်လည်းဒီတိုင်းပဲထိုင်းနေလည်းဓကမထံ၄ပါးရှုရှင်းညာလျှောက်နေလည်းဓကမထံမြောင်ရှုအသေးစိတ်မူရာမှာလည်းဓကမထံမြောင်ရှုဒီမှာပြောเสียရှိတာကဘာလဲဆိုတော့အာနာပါနရွေးချယ်တဲ့ပုဂ္ဂိုလ်ကထိုင်မှတ်တာတော့ဒီအာနာပါနလွယ်တယ် ဈဉ္ဉံလျှောက်တဲ့ခါကျတခါအာနာပါနသိမထင်ရှားဘူးအဲ့ဒါဘုန်းကြီးတို့သင်ပေးပါမယ်အာနာပါနမထင်ရှားဘယ်လိုမှတ်ရင်ထင်ရှားတယ်လဲဆိုဒီအသေးစိတ်မူရမှတ်တဲ့ခါကျတော့တော်တော်ခက်တယ်အာနာပါနကစားတော့တာလို့လှုပ်ရှားတဲ့ခါမှာဝင်လေထွက်လေသိမတွေ့ရဘူးပေါ့အဲ့အဲ့ဒီအားလည်းနည်းနည်းခက်တယ်ဓကမရရွေးချယ်မယ်ဆိုရင်တော့ထိုင်မှတ်တာလည်းထင်ရှားပါတယ်ဈဉ္ဉံလျှောက်ရင်လည်းထင်ရှားတယ်အသေးစိတ်မူရာတွေမှာလည်းဓကမထထင်ရှားတယ် အဲ့ဒါတော့ပို့ပြီးတော့ထင်ရှားတာပေါ့လေဒါမျိုးခုနကိုရွေးချယ်တာပဲကိုတိတိကျကျသိဖို့ရည်ကြည်တယ်လုံဟိုစနစ်တကျသိဖို့ရည်ကြည်တယ်အာနာပါနာရွေးချယ်လိုက်ပြီးဆိုအာနာပါနာစနစ်တကျကျင့်အောင်လာလေ့လာပါကျင့်တောင်ပေါ့လေဓကမဏရွေးချယ်ဓကမဏကျင့်တောင်လေ့လာပါဒါရွေးချယ်မှုပိုင်းပြီးတော့ခါမှထပ်ပြောပါမယ်ပြီးတော့ထိုင်ပုံဆက်ပြောပါမယ် ရွေးချယ်တဲ့အခါတကနည်းနည်းလေးထပ်ပြောလိုက်မယ်ဒီဖះကရွေးချယ်မှုကြတော့ဘာလေးပြောသွားလဲဆိုတော့ခန္ဓာကိုယ်ကြီးတဲ့သူကမျက်စိခန္ဓာမျက်စိဆိုင်တဲ့အစိတ်ပိုင်းတွေပေါ့လေတိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာကိုရွေးချယ်ဖို့ဘုရားညွှန်ထားတယ်။ဘာဖြစ်လို့လဲလူတွေကဓာတ်တူမယ်ဇတ်တူမယ်ဆိုရင်အပြောအာရုံနဲ့အားလုံးကကြိုက်ကြတယ်။အဲဒီလိုအပြောအာရုံဇတ်တူဓာတ်တူပေါ့လေဒီအပြောအာရုံများနဲ့ဝေးတဲ့နေရာ ကွာခြားတဲ့အရဒေတာဖြစ်တဲ့နေရာမျိုးဘုရားရွေးချက်ကိုင်းအဲ့ဒါကြပါလဲတောတဲ့တောင်တွေပေါ့နော်တောတဲ့တောင်တွေအဲ့ဒီလိုနေရာမျိုးရွေးရတယ်အဲ့ဒီတောတဲ့တောင်ထဲမှာမသွားနိုင်ဘူးဆိုရင်အဲ့ဒီတောတဲ့တောင်တော့မဝေးတဲ့သစ်ပင်အောက်ပေါ့လေသစ်ပင်တပင်အောက်ဒီတိတ်ဆိတ်တဲ့ငြိမ်သက်တဲ့သစ်ပင်တပင်အောက်ဝါပင်ဝါယုံရိပ်အောက်ဒီလိုရွေးချက်ကိုင်းအဲ့လောက်မှမရွေးနိုင်ဘူးဆိုရင်လူတွေလူသားလူလုံးတဲ့အတန်နဲ့တိတ်ဆိတ်တဲ့ ဘုန်းကြီးတို့ဒီမြို့တဲ့ဒါတွေကြကိုယ်အခန်းနဲ့ကိုဒီနိုင်ငံတော့အခန်းတွေကလုံတော့တကားပိတ်တာအဲ့လိုတိတ်ဆိတ်တဲ့နေရာမျိုးရွေးချယ်နိုင်တယ်အဓိကတော့ဒီအားလုံးကတော့လူတန်လူလုတ်တဲ့တန်နော်လူတန်လည်းအန္တရာယ်ရှိတယ်လူလုတ်တဲ့တန်ကာတန်ယထာတန်လေရင်တန်အဲ့ဒီအကုန်အန္တရာယ်ရှိတယ်ဗျာဘာဖြစ်လို့တမာတိဖြက်ကြောက်ပြတ်တတ်လို့မိုးတန်လေတန်ကြီးတန်ငှက်တန်ဒါပြတ်လာမရှိဘူးဥပမာလေးတစ်ခုပြောမယ်နော်ခွန်ကြီးတို့ ဒီလူလုံးတဲ့တန်ကားတန်ဆိုတော့ဘုန်းကြီးတို့ကြောင့်ကားဝင်ဟာဘယ်သူကားလဲအတွေ့ရအဲ့ဒီရောက်သွားထိုင်းနေရတယ်ဒါမျိုးပေါ့လေရင်တန်ကြလဲဟာဘယ်သွားတဲ့လေရင်လုံးဒါမျိုးပေါ့ဘုန်းကြီးတို့ဘာပြန်နိုင်ငံသားဟာဒုနိုင်ငံသွားတဲ့လေရင်များလားဒါမျိုးတွေအတွေ့ရအဲ့ဒီရောက်သွားဒါကြောင့်မို့လူလုံးတဲ့တန်ဆိုဘယ်ဟာမှမကောင်းဘူးဒီလိုအတန်နေတိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာမျိုးရွေးဖို့ဘုရားကတိုက်တွန်းထားတယ်ဒါကတော့တကယ် မာဓိတွေရဖို့အတွက်ညွှန်တာပါဗျာဘုန်းကြီးတို့ပါရမီကုသိုလ်လေးဖြည့်ရုံกว่าတရားထိုင်မယ်ခဏတာခိုက်တာနေမှာစိတ်ငြိမ်းချမ်းအေးချမ်းအေးချမ်းမှုလောက်ဒီလောက်ရရုံအဲ့ဒီတမာဓိလောက်ရရုံလောက်ဆိုရင်တော့ဘယ်ဣရိယာမျိုးမျိုးဘယ်ဣရိယာပုတ်မျိုးမျိုးဆိုဘုန်းကြီးတို့ထိုင်လို့ရပါတယ်နော်တကယ်ကို အထက်တန်းသားတမာဓိတွေဘဝိပဿနာဉာဏ်ဖြစ်လောက်တဲ့ခဏိကတမာဓိမျိုးဇန်တရားဆိုရင်လည်း ဥပ္ပစာရသမารီမျိုးအပ္ပနာသမารီမျိုးဒီလိုသမารီတွေရမယ်ဆိုရင်တော့ရဖို့ဆိုရင်ဣရိယာပုတ်ကြာကြာထိုင်နိုင်တဲ့ပုံစံမျိုးကိုယူရတယ်။ဒါကြောင့်မို့ကြာကြာထိုင်နိုင်တဲ့ကြာကြာလုံနိုင်တဲ့ပေါ့ကြာကြာနေနိုင်တဲ့ထိုင်ဣရိယာပုတ်ကိုဘုရားအဓိကညွှန်တာပါပဲ။ဒါလေးမှတ်ထားဖို့ပါ။ဘုန်းကြီးတို့တရားနဲ့ပတ်သက်နောက်ကြထပ်ထပ်ပြောပါမယ်နော် ဒီထိုင်မှုနဲ့ပတ်သက်ဒီလိုဘာကြောင့်ဖရာရွေးတယ်ဘာညာဒါတွေလို့ခဏကြားနေပြီးမှထိုင်ဖို့စနစ်လေးပြောမယ်နော် ထိုင်တဲ့အခါကျဗုဒ္ဓဘာညွန်ထားလဲဆိုနိတိတိပန်လင်္ကာအာဟုစိတ်တော်အောက်ပိုင်းခန္ဓာကို ခွေထားပါမျိုးသားကတော့တင်မင်ခွေထိုင်တာပေါ့နော်အခုယောဂီတို့မျိုးသမီးတွေကြတင်မင်ခွေထိုင်လို့ရတယ်ထိုင်ပြီးတော့ကိုကအမြင်မတော်ဘူးမသိတော်ဘူးထင်ပေါ့တပတ်လေးအုပ်ထားလိုက်ပေါ့ ကြုံကြုံထိုင်လိုက်ရပါတယ်ခြေတော်ထမဲ့မထဆင်းနဲ့တရားတော်နိတိတိပန်လင်္ကအာဘူးစိတ်တော်ဟာတင်မြင်ခွေးထိုင်မှာသို့မဟုတ်အောက်ပိုင်းခနောခွေးထိုင်မှာဒါနံပါတ်1နံပါတ်2ဥဇုံကာယံပဏိဒါယအထက်ပိုင်းခန္ဓာကိုဖြောင့်မတ်စွာထားပါလို့ပြောတယ်ခါကိုလည်းဖြောင့်မတ်စွာထားမယ်ခေါင်းကိုလည်းဖြောင့်မတ်စွာထားမယ်မမလေးတဲ့တယ်လေးထားပြောတော့ပြီးတဲ့ခါကျတော့နံပါတ်3 နံပါတ်3မှာတော့ဒီထဲမှာညွန်ကြားချက်မရှိဘူးဒါပေမဲ့လို့ဘုန်းကြီးတို့အစင်ဆက်ညွန်ကြားတာလေးပြောမယ်နော်လက်နှစ်ဖက်ကိုအလဲကောင်လောက်မှထပ်ထားတာမျိုးဘုရင်ကြီးကယောဂီတယောက်မေးတယ်ထပ်ထားတဲ့ကပူတယ်ပြောတယ်ပေါ့နော်အဲကြောင့်ပူတဲ့ခါကျရင်တော့အလဲကောင်လက်ကမောတို့တပတ်တို့ကြားခံပြီးတော့ထိုင်လို့ရပါတကယ်လို့ပူလို့ရင်လည်းအဲ့လိုမထိုင်တာဘူးဆိုရင်တော့အဲ့လိုထိုင်လို့ခက်ခဲရှိတယ်ဆိုရင်တော့လက်ကိုတူးပေါ်မှာ မောက်ထားတာလို့ပက်လက်လန်ဒီလိုတင်ထားရင်ကောင်းပါတယ်အဓိကတော့ဘုန်းကြီးတို့ကလက်ဖွားနှစ်ဘက်ကိုအလဲကောင်းလောက်မှမလို့မချက်ထပ်ထားတာမျိုးပို့လို့ချင်ပါတယ်။ဘာဖြစ်လို့ဒီလိုခိုင်းလဲဆိုဘုန်းကြီးပြီးတော့ဆက်ရှင်းပါမယ်။နံပါတ်3မျက်စိကိုမှိတ်ထားမယ်။ဒီအာနာပါနရှုတဲ့ကမျက်စိမှိတ်ပြီးရှုစေချင်ပါတယ်။တခြားကမ္မထာနဲ့ပေါ့ကတိုင်းကမ္မထာတို့ပါတော့ကတိုင်းဆိုတာကဒီအဝင်းဝိုင်းနေလောက်တာခုဘုန်းကြီးနောက်မှာဘုရားရောင်ကြီး ဘုရားပုံတော်ရှင်မတီးတော့အဝန်းဝိုင်းလောက်တာအဖြူရောင်ဝန်းဝိုင်းအညိုရောင်ဝန်းဝိုင်းစာကြည့်လို့ပေါ့လေအနီရောင်ဝန်းဝန်းဒီလိုအဝိုင်းထဲမှာစိုက်ကြည့်တာဒါကြမျက်စိဖွင့်ရှူပါဒီအာနာပါနာကြတော့မျက်စိမိတ်ထားမှပိုကောင်းတယ်မျက်စိမိတ်ထားရင်ပိုအဆင်ပြေတာပေါ့နော်อืมမျက်စိမိတ်ပြီးတော့ခါကြတော့ ဘာပြီးလို့ရှုရလဲဆိုပြီးတော့အသေးစိတ်ပြီးဘုန်းကြီးရှင်းပါမယ်နော်။ကဲကြည့်ပထမကခန္ဓာကိုယ်အောက်ပိုင်းကိုတင်မေခွေထိုင်ပါ။တင်မေခွေထိုင်ဆိုအဲ့မှာဘာဖြစ်လို့ထိုင်တဲ့ဣရိယာပုရွေးချယ်ရတယ်လဲ။ဒါလေးကိုဘုန်းကြီးတို့စာပေအတိုင်းပြောကြအောင်ဗျာ။ထိုင်တဲ့ဣရိယာပုကြတော့ခိုင်မြဲတယ်။ဘုန်းကြီးတို့မတ္တယထာတို့ကိုယ့်ကိုပြန်ကြည့်လိုက်နော်။မတ္တယထာတို့ဈဉ္ညာလျှောက်ခန္ဓာကြီးလှုပ်နေ။ဉာဏ်နဲ့ဣရိယာပုနဲ့မတူဘူး အဲကြောင့်မို့ထိုင်တဲ့ဣရိယာပုကခိုင်မြဲတဲ့အတွက်ရွေးချယ်ရနောက်တစ်ခုဝင်လေထွက်လေလွယ်ကူတယ်ပေါ့ဒီလိုမတ်မလေးထိုင်ဒီဝင်လေထွက်လေပုံမှန်ဖြစ်နေတယ်နော်ကျန်တာတွေကြစဉ္ညာရှောင်းနေခါအကုန်ချင်းကုန်နေမယ်စာရီလိုပေါ့လေအဲ့တဲ့ခါကျကိုယ်ကြီးကောက်ချင်းကောက်နေမယ်အဲကြောင့်လေဝင်လေထွက်လေတိတ်မလွယ်ကူဘူးခုထိုင်တဲ့နေရာပေါ်တော့ခါဖောင်းမြောင်းဖြောင်းမမမထားခေါင်းကလည်းဖြောင်းမထားရင်ဝင်လေထွက်လေလွယ်ကူတယ်ဒါကြောင့်မှားတာလွယ်တယ် နော်ဝင်လေထွက်လေအာယုံမှာတတိနဲ့ညံနဲ့စောင့်ကြည့်ရတာလည်းလွယ်သူလေရထင်ရှားတော့တတိလေးနဲ့စောင့်ကြည့်ရညံနဲ့စောင့်လွယ်တယ်ဒါကြောင့်ထိုင်တဲ့ဣရိယာပုရွေးချယ်တယ်လို့မှတ်ထားမယ်အဲ့ဒီဣရိယာပုမလို့မရွေးချယ်လဲဆိုသူတို့ဒီကဖွဲ့နေထဲကဖွဲ့နေကြည့်ပြောပါအိတ်မှလို့ရှင် ပြင်းတတ်တယ်ဘုန်းကြီးတို့တွေ့ရပါတယ်ဘုန်းကြီးတို့ကိုယ်တိုင်ကခါနာနေတော့အောက်ထိုင်ဖို့နည်းနည်းခက်တယ်ဒါကြောင့်အဲ့ဒီလိုပုံကုမျိုးကြတော့ ခုံလေးနဲ့ထိုင်လို့ရပါတယ်ခုံလေးနဲ့ထိုင်တဲ့အခါကျခြေတော့ကအောက်မလွတ်စေနဲ့နော်တကယ်လို့ဘုန်းကြီးတို့ခြေတော့ကလွတ်နေလို့ရင်ချောက်ကဒီလှုပ်တာလှုပ်တဲ့အခါကျတော့တမာရီမရဘူးပြအဲဒါကြောင့်မို့ခုံနဲ့ထိုင်တဲ့ပုဂ္ဂိုလ်များခြေတော့ဟာကြမ်းမြင်မှာဒီလိုကပ်ပြီးထားရကပ်နေမှမလှုပ်မလှုပ်မှတမာရီရနော်ပြီးတော့ခုံနဲ့ထိုင်တဲ့ပုံကောများလဲခါမမထားပေါ့ခါမနာရင်တော့နောက်မမီရင်ပိုကောင်းတာပေါ့ဗျာခါနာရင်တော့ ဒီလိုနောက်နည်းနည်းလေးမိတိုင်းမှာလုံးဝကြီးမိလိုက်လို့သူကဗာပြောဖြစ်တာလဲဆိုအိပ်ပျော်သွားတာတဲ့ဒါကြောင့်မို့ခုံနဲ့ထိုင်နိုင်တယ်ထိုင်တဲ့အခါမှာခြေတော့ကမလွတ်စင်နဲ့ခါကလည်းမနာရင်တော့ဒီတိုင်းပဲမတ်မတ်တွေထားထိုင်နိုင်ဖို့ကောင်းပါတယ်ခါနာရင်ကျမ်းမာရေးမကောင်းရင်တော့မိထိုင်တယ်နောက်တစ်ခုခန္ဓာကိုယ်ထက်ပိုင်းကောင်းစွာ ဖြောင်း ထက်ပိုင်းကိုဖြောင်းမတ်စွာထားရမယ်လို့ဘုန်းကြီးတို့ခုနပြောခဲ့ပါအဲ့မှာကြည်လိုက်ပါနော်ဒီဖြောင်းမတ်စွာထားတဲ့ပိုင်းမှာခါကတစ်ပိုင်းဥပေါင်းကတစ်ပိုင်းပေါ့နော်အဲ့လိုနှစ်ပိုင်းခွဲထားအဲ့တော့ခါကိုဘာဖြစ်လို့ဖြောင်းဖြောင်းမတ်မတ်ထားလဲလို့မေးလို့ရှိရင်ခါကိုခါကနောက်လာနာမျိုးဖြစ်နေရှေ့ကုန်းနာမျိုးဖြစ်နေ အောက်ကခုန balance ချိန်တာတွေတွားပြီးတော့နာတယ်ဥမာခါကဒီလိုရှေ့ကုန်းနေမယ်ဆိုရင်ဘုန်းကြီးတို့ခုနဘုန်းကြီးလေးပဲလေးချောင်းတောက်ပြောခဲ့တယ်ညာဘက်ချင်းမျက်စိဘယ်ဘက်ချင်းမျက်စိမှာအလေးချိန်ဖိအားတွေအဲ့မှာသွားဖိရှေ့ကုန်းလိုက်တဲ့ခါအဲ့ဒါကြောင့်ရှေ့ချင်းမျက်စိချင်းမျက်စိတစ်ခုနာနိုင်တဲ့အတွက်ခါကိုမကုန်းနဲ့ဖြောင်းဖြောင်းရှေ့လည်းမကုန်းနဲ့ဖြောင်းဖြောင်းနေတာနောက်လည်းမလန်စေနဲ့နောက်လန်တဲ့ခါကျဘာဖြစ်လာလဲဆိုတော့ဒီဖိအားတွေက တွေ့မဆုံရိုးပေါ်မှာသွားကြအဲ့ဒီခါကျတော့မခံနိုင်ဘူးတွေ့မဆုံရိုးတွေအများများနာတယ်ကြိုက်တယ်ခဲတယ်ပူတယ်ဒါမျိုးတွေဖြစ်တတ်တယ်ဒါကြောင့်မို့ခါကိုရှေ့လည်းကုန်းမနေပါစေနဲ့နောက်လည်းလမ်းမနေပါစေနဲ့ခါကိုမတ်မတ်လေးထားပါနောက်တစ်ချက်ကတော့ဒီဥကောင်းကြီးမတ်မတ်လေးထားစေခြင်းနဲ့ဒီဥကောင်းကြီးကိုမတ်မတ်လေးထားရအကြောင်းရင်းပြောမယ်နော်ဒီလိုဥကောင်းကိုဒီလို ရှင်းတော့ဒီလိုငိုက်နေမယ်ဒီလိုငိုက်နေမယ်ဆိုရင်လည်းအောက်မှာဖိအားတွေသွားများ နောက်ဒီလိုဘေးညာဒီလိုစောင့်နေရင်လည်းပဲအဲ့ဒီဟာတွေတစ်ဖက်သားကြီးထမ်းထားတဲ့အတွက်အောက်ပိုင်းခန္ဓာကိုယ်ဒီမှာမြန်မြန်နာတတ်တယ်နော်ဒီခေါင်းရဲ့အနေထားတဲ့အောက်ကခန္ဓာကိုယ်ကြီးလည်းလိုက်ဆောင်တာတို့ဖိတာတို့ဒါမျိုးတွေဖြစ်တတ်တယ်ဒါကြောင့်မို့အဲ့ဒီခေါင်းကမတ်မတ်လေးထားလိုက်ရင်တော့ခုနပြဿနာတွေမရှိတော့ဘူးနော်နောက်လက်နှစ်ဖက်ထပ်ထားရင်အကြောင်းလေးပြောမယ်နော်ခုနကဘုန်းကြီးကလက်နှစ်ဖက်ထပ်ထားမယ်ဒါလေးလည်းပြောတာ လက်နှစ်ဖက်ထထားရဲ့အကြောင်းရင်းကတော့လက်လှုပ်ရင်ကိုကလှုပ်တယ်ဘုန်းကြီးတို့ကိုယ့်အကိုတတိထားကြည့်လိုက်ပေါ့နော်လက်ကလှုပ်လိုက်ရင်လက်ကဟိုရွှေ့လိုက်ဒီတွေးလိုက်ကိုကလှုပ်တော့စိတ်ကအဲ့ရောက်သွားတယ်အဲကြောင့်လက်လှုပ်ရင်ကိုလှုပ်တတ်တယ်ပြီးတော့ခါကျလက်ကိုဒီလိုထထားရင်ခန္ဓာကိုယ်ရဲ့ရှေ့ဒီလိုကျိုးကိုင်းသွားမယ်ဆိုသိတယ်ဒီလို အောက်ကထောက်ထားတာဟုတ်ဟာငါရှေ့ကိုကိုင်းကြနေတယ်တတိထားမြတင်းလာတော့လက်မောင်းနေပါဒီကုန်းကုန်းလာအဲ့လိုမျိုး ငုံထားတယ်ချက်ချင်းသိနိုင်တယ်နော်အဲတော့ဒါကြောင့်မို့ဒီလိုလေးပုံမှန်လေးထားတဲ့ကဒီခန္ဓာကိုယ်ကြီးကို तू ကဟိုကြားကံပေးထားတယ်ဟိုဘက်လည်းလဲမကြောက်ဒီဘက်လည်းမကြောက်တော့ဟိုဘက်လည်းကြရှေ့ကုန်းလိုက်နေတည်တယ်နောက်လန်သွားနေတည်တယ်ဒီလက်ကသတိထားမိလိုက်တော့အဲ့ဒါကြောင့်ဘုန်းကြီးတို့ကလက်တစ်ဖက်ကိုထပ်ထားစေချင်တော့ဗောခုနလိုပြောခဲ့တယ်ပူတယ်အေးတယ်ဆိုင်လိုဖြစ်တတ်ပါပြီရှုမှတ်တာရဲ့ အသေးစိတ်မွေရှုမှတ်တာအဲ့ဒီ၃ချက်ပေါ့နော်အဲ့တော့ထိုင်မှနေလဲထိုင်မှတဲ့အမှတ်တရမလွတ်စေအောင်ဈဉ္ညာလျှောက်ရင်ဈဉ္ညာလျှောက်တဲ့တစ်လျှောက်လုံးအမှတ်တရမလွတ်အောင်လုပ်ရတယ်အသေးစိတ်မူရာတွေလဲရှုမှတ်တဲ့ကဆက်နေအောင်လုပ်ရတယ်အမှတ်ဆက်နေရမှာနော်ဘယ်ကမ္မထာမဲ့ရှုရှုပေါ့လေဒါဘုန်းကြီးတို့ကအာနာပါနာမှာအာနာပါနာပြောရတာဟုတ်သတိပဋ္ဌာန်၄ပါးတွေကဘယ်ကမ္မထာမဲ့ရှုရှုသုံးဖို့ကာနုပဒနာသတိပဋ္ဌာန်၁၄မျိုးရှိတယ် ဒီတွေကဘယ်ဟာပဲမှတ်မှထိုင်းနေထိုင်းနေတဲ့အချိန်မှလည်းအမှတ်ဆက်နေရမယ်တတိဆက်နေရမယ်ဈဉ္ညာလျှောက်တဲ့အချိန်မှလည်းအမှတ်ဆက်နေရမယ်တတိဆက်နေရမယ်အသေးစိတ်မူရရှုမှတ်တဲ့အချိန်မှလည်းအမှတ်ဆက်နေရမယ်တတိဆက်နေရမယ်ဒါလေးမှတ်ထားမယ်အဲ့ဒါမှတိုးတက်မှုရှိတယ်အမှတ်မဆက်ဘူးဆိုမတိုးတက်ဘူးများပြဘုန်းကြီးတို့ ကမ္မဒန်းဆရာများကယောဂီများစစ်တဲ့ခါမှာပထမဆုံးထိုင်တဲ့ခါမှာဘာခက်ခဲရှိလဲ စဉ္ညာလျှောက်တော့ဘာခက်ခဲရှိလဲအဲ့ရနေသူကဒီပေါ်မှာမလွတ်ဘူးဆိုရင်အသေးစိတ်မူရာတွေပြန်ပြီးစစ်ဆေးရတယ်သေးစိတ်မူရာဆိုရင်တရားလျှောက်တဲ့နေရာဆိုင်ဘုန်းကြီးတို့ကမလွတ်အောင်ပေါ့ကျွတ်တရားလျှောက်ပြီးဆိုဒီချိန်မှသူမှတတိမကဘုန်းကြီးခုတရားပြောတဲ့အခါမှာတတိကပြောနေအောင်ကြိုးစားတယ်တစ်ချက်တစ်ချက်ကြာဆိုဘုန်းကြီးလွတ်သွားတယ်အာတတိရပြီးဆိုပြန်ကတ်ပြောတယ်ပေါ့ဒီလိုပဲလေးကျင့်စလို့อ่ะစာပိုင်းမှာတော့ဘုန်းကြီးတို့ပြောကစားမှာတော့တတိမထားတတ်ခဲ့အကုန်လွတ်နေတာ နောက်ပိုင်းကျတစ်လုံးမိမယ်နှလုံးမိမယ်ဟိုမှာဆယ်လုံးပြောတယ်ငါးလုံးလောက်မိမယ်ဆိုဒါကကိုယ့်အတွက်တော်ဝက်ရပြီလေအဲ့ဒီလိုသွားတယ်ချက်ချင်းပဲရမှမရပါဘူးအဲ့ဒီလို အသေးစိတ်မူရာတွေလွတ်နေရင်လည်းတတိယလွတ်နေရင်တမာရီကမရနိုင်တမာရီမရရင်သိညာမဖြစ်ဘူးဒီတော့ကာယ ानु ပါဒနာတတိပဒံ14မျိုးကိုဘုန်းကြီးပြန်ပြောမယ်နော်အဲ့ဒီ14မျိုးကိုပြန်ပြီးတော့ခုနကဇေယျလေးနဲ့ပြန်ကြည့်တာ အဲ့မှာဇေယိုက်လေးနဲ့တွဲပြခြင်းလို့ဟိုးတလောကလည်းဘုန်းကြီးဒီဇေယိုက်နဲ့ကမ္ပဋ္ဌာန်းတွေတွဲပြခဲ့တယ်အခုကာနုပဒနာတတိပဒ14မျိုးကိုအဲ့ဒါတင်းညိုလိုဝိသုဒ္ဓိနဲ့အညီဝိသုဒ္ဓိမက်တို့နဲ့ညီဇေယိုက်နဲ့ခွဲပြမောဟဇေယိုက်ရှိတဲ့ပုဂ္ဂိုလ်လို့ဝိတက်ဇေယိုက်ရှိတဲ့ပုဂ္ဂိုလ်များကြအာနာပါနာပြီးတော့ဣရိယာပဒပါပဝင်လေထွက်လေရှုမှတ်မယ်ပြီးတော့ဣရိယာပြရနေပြီးတော့ဣရိယာပဒ ဣရိယာပုတ်လေးပါရှုရမယ်ပြီးတော့အသေးစိတ်မူရရှုမှမှတ်ထားမယ်ပြန်ပြောမယ်မောဟဇေရှိတဲ့ပုဂ္ဂိုလ်မောဟဇေဆိုတာကဒီကုသမအကုသမမသိတာတွေဘဝမှာမိမောတွေးဝင်းနေတာတွေသူကတော့လောဘဖြစ်မောဟဖြစ်တာပဲဒေါသဖြစ်မောဟဖြစ်တာပါမောဟအရာအလုံးမှာပါတယ်ဘာအကုသိုလ်မဲ့ဆိုသူကအကုန်လုံးပါတယ်ဘာအကုသိုလ်ဖြစ်ဖြစ်မောဟပါတယ်မာနဖြစ်လဲမောဟပါတာပဲအိတ်တာမရှိဖြစ်လဲမောဟပါနေတာ အာဟုတုအကုန်လုံးမှာပါဝင်တဲ့တရားပဲပြီးတော့ဝိတက်ဇယဆိုအတွေ့အကြံစိတ်ကူးတွေများတဲ့ပုဂ္ဂိုလ်မျိုးဒါအဲ့ဒီဟာဟိုဝိတက်ဇယခေါ်တယ်နော်ပြန်ပြောမယ်နော်တရားမှတ်တော့မောဟဇယရှိတဲ့ပုဂ္ဂိုလ်ဝိတက်ဇယရှိတဲ့ပုဂ္ဂိုလ်များအတွက်ဘာမှတ်နိုင်မလဲအာနာပါနဝင်လေထွက်လေမှတ်နိုင်တယ်ပြီးတဲ့သူနဲ့တတွဲတဲ့ဣရိယာပုတ်လေးပါမှတ်နိုင်တယ်ပြီးတဲ့သူနဲ့တတွဲတဲ့တံပစဉ္ညာအသေးစိတ်မူရမှတ်ရမယ်ဒါကိုအဓိကထားခြင်းပဲ နော်နောက်တစ်ချက်သွားဦးမယ်ပညာဇယရှိတဲ့ပုဂ္ဂိုလ်အသိဉာဏ်အားကောင်းတဲ့ပုဂ္ဂိုလ်နော်စဉ်းစားဉာဏ်ပညာအားကောင်းနေတဲ့ပုဂ္ဂိုလ်မျိုးတတ္တာဇယယုံကြည်မှုလွန်ကဲနေတဲ့ပုဂ္ဂိုလ်မျိုးအဲ့ဒီပုဂ္ဂိုလ်မျိုးကြတော့ဓာတ်ကြီး၄ပါးရှုမှတ်ရမယ်ဓကမတရှုမှတ်ရမယ်ပြီးတော့ဣရိယာပုတ်၄ပါးရှုမှတ်ရမယ်ပြီးတော့တံပဇင်ညာတို့ကို ရှုမှတ်မယ်အဲ့ဒါအဓိကရွေးချယ်အဓိကတော့မောဟဇယဝိတ္တဇယဆိုအာနာပါနရှုပေါ့ ကျန်တာကတော့ဒီအာနာပါနပဲဣရိယာပုတ်၄ပါးလို့ရှုအသေးစိတ်မူရလည်းရှုပညာဇယရှိတဲ့ပုဂ္ဂိုလ်တတ္တဇယရှိတဲ့ပုဂ္ဂိုလ်များကြပါရှုမလဲဓာတ်ဓာတ်ကမ္မထံကိုရွေးချယ်ပါဒီဓာတ်ကမ္မထံပဲဣရိယာပုတ်၄ပါးလို့ရှုပြီးတဲ့အခါကျတော့အသေးစိတ်မူရလည်းရှုအဲ့ဒီလိုရှုပါ နောက်တစ်ခုဗာကြံလဲဆိုတော့ဇဏကဟိုအတုပါရိကြံနေဒီအဲ့ဒါကြတော့ຢာကားဆရာရှိတဲ့ပုဂ္ဂိုလ်ဒေါသဆရာရှိတဲ့ပုဂ္ဂိုလ်များအတွက်ຢာကားဆရာဆို မြင်မြင်သမျှအာယုံမှာနှစ်သက်တာသဘောကျဒေါသဇယဆိုတာကမြင်သမျှအာယုံမျိုးထက်ကလေးကြီးစိတ်တိုလွယ်တာစိတ်ဆိုးလွယ်တာဝမ်းနည်းလွယ်တာပူဆွေးလွယ်တာတယောက်တည်းစိတ်တက်ကြတာမျိုးခုချိန်မှာတိတ်ဖြစ်တယ်နော်ဘုန်းကြီးတို့နိစ္စတဲ့ပုဂ္ဂိုလ်တော့စိတ်တက်ကြယောဂတွေဖြစ်နေကြဒါမျိုးတွေဆိုလို့တယ်အဲ့ဒီလိုပုဂ္ဂိုလ်များအတွက်ကြတော့ခုနကရှင်အာသုဘခန္ဓာကိုယ်ကို32ပုံပုံရှုမယ်ရှင်အာသုဘရှုနိုင်တယ်ပြီးတော့ သေအာတုပသေသွားတဲ့လောင်းကောင်ပုဂ္ဂိုလ်ကိုဘုံ ကိုဘံပိုင်းပြီးစရှုဒါစတဲ့ရှုရမယ့်အပိုင်းရွေးချယ်နိုင်တာကိုရွေးပြတာနော်ဒါဘုံကြီးသိညုံတဲ့ဝိသုဒ္ဓိမဲ့ညီပြောတာပဲဆရာတော်တွေလည်းဒီတိုင်းပဲပြန်ပြောတာဒါလေးမှတ်တာနော်ဒါကတော့ကိုယ်ဆရာကဘာဆရာဆိုမသိနိုင်ဘူးအကြံမြင်ပဲအဲတော့မောဟဆရာဝိတေဆရာရှိတဲ့ပုဂ္ဂိုလ်များကအာနာပါနမပါခဏလေးနေပါအာနာပါနကိုပဲဣရိယာပုတ်လေးပါတံပစဉ္ညာအသေးစိတ်မူအများမှတ်ပါ နောက်ပညာဇေယိုက်တတ္တဇေယိုက်ရှိတဲ့ပုဂ္ဂိုလ်များကြတော့ဓကမဏမှတ်ပါဓကမဏမှတ်ရင်မှတ်တယ်ဆိုတဲ့အခါမှာလေသူကနောက်ကဣရိယာပုတ်လည်းဓာတ်၄ပါးမှားရပါတယ်အသေးစိတ်မူရာတွေလည်းဓာတ်၄ပါးမှတ်ရပါတယ်နောက်တစ်ခုယာဂဇေယိုက်ဒေါသဇေယိုက်ရှိတဲ့ပုဂ္ဂိုလ်များကြတော့ဗာလေတေအာသူအရှင်အာသူဝတေအာသူဝအဲ့ဒီကစမှတ်ပါလို့ပြောဒါစရွေးချယ်စရာကိုပြောတာပဲဒါလေးမှတ်ထားမယ်နော်အဲ့ဒီမှာဘုန်းကြီးတို့ဒီမဟာဗောဓိ အဲဆရာတော်ကြီးရဲ့သူ့ရဲ့ကောက်ချက်ချပုံလေးတွေကောင်းမယ်ဒါလည်းဘုဒ္ဓတာအနေနဲ့ပြောပါသူကဆရာတော်ကြီးတွေကိုဆရာတော်ကြီးတွေကတဲ့တချို့ဆရာတော်ကြီးကဝီရိယနဲ့သွားတယ်တဲ့ချို့ဆရာတော်ကြီးကပညာနဲ့သွားတယ်တဲ့သူအတွေ့အကြုံရသူပြောသွားတယ်အဲ့တော့ဘုန်းကြီးတို့ဝီရိယနဲ့သွားတဲ့ပုံကိုများဒါဒီဒီဘက်ခင်မှာလည်းဒါမျိုးတွေတွေ့ရတော့ဝီရိယဝေဘူးဆရာတော်ကြီးတို့ဝေဘူးဝေဝီရိယနဲ့သွားတယ်တော်ကူဆရာတော်ကြီးတို့နော်ဒါကြာကြာဒီ ဣရိယာပုတ်တစ်မျိုးတည်းကအကြာကြီးလုံနိုင်တာဒါဝီရိယနဲ့သွားတယ်ဥပမာဝီရိယဆရာတော်ကြီးဆိုပါတော့သူကဝီရိယနဲ့သွားတော့ဘယ်လိုလဲဆိုတော့ဒီနေ့ယောဂီတယောက်ကိုသင်ပေးလိုက်တယ်အခု9နာရီလောက်သင်ပြီးညလည်းမအေးအောင်မိတ်ဖဲနဲ့မှားနောက်ရဒီလို9နာရီလောက်ရောက်မှပြန်စစ်ဆေးတယ်အဲ့ဒါကိုသူကတဇက်လို့ခေါ်တယ်အဲ့တော့ဘလောက်အာမခံလဲဆိုဆရာတော်ကြီးကဝီရိယသမားဆိုတဇက်လောက်တော့ရအောင်လုပ်ကြည့်ပါတဲ့ထူးကိုထူးစီရမယ်အသိဉာဏ်ဖြစ်ကိုဖြစ်စီရမယ်အဲ့လောက်ဒီအာမခံတယ် တော့ဝိရိယသမารကဲဘုန်းကြီးတို့အဲ့လိုတညာလုံးမိတ်ဖက်နဲ့လုံးနိုင်မလားအဲ့ဒါစဉ်းစားဖို့ချိန်ဖို့ပဲဝိရိယသမารဒါဘုန်းကြီးမောင်တော်မြေစင်တို့ကဆရာတော်ကြီးတွေသွားတို့အပိတရားပါဆရာတော်ကြီးကဘုန်းကြီးတို့ကအစမကဆိုဆရာတော်မှားတာစိတ်ကမကပ်ပါဘူးဗျာထွက်ထွက်ဟောဘုန်းကြီးတွေကလည်းစာပဲမှဒီလိုပဲတဲ့ဒီလိုပဲစူးစမ်းလို့ရတယ်မောင်တော်မြေစင်တို့ကဆရာတော်ကြီးဝေဘူးဆရာတော်ကြီးတွေသွားထုတ်ဆင်ခါမှာသူဒီအကြောင်းအရာလေးပြောပါတပည့်တော်တဲ့ဝေဘူးဆရာတော်ကြီးတွေ သွားအထုတ်ခဲ့ဘူးပါတယ်တဲ့အဲ့လိုအထုတ်တဲ့ခါကျတော့သူကနေရောညာအောင်မိတ်ဘက်မှမှတစက်လူခေါ်တယ်ခင်ဗျာအဲ့ဒီတည်းမှာဒီရောစာကြဘုန်းကြီးဆန်လိုက်ကလာတော့တပည့်တော်ပဲအရှင်တရားစစ်တယ်ဆရာတော်ကြီးကဘယ်နဲ့တော့မောင်းတော်မြေဆရာဆရာမောင်းတော်ဆရာတော်ဘယ်နှစက်ရပြီလဲလို့မေးတာဒီရောတခါမှတစက်ကမရဘူး။ဂိုင်ပြေးသက်ရှေမေးတော့လဲရှက်တာနဲ့ ကြောင်းပြန်ရောက်တစက်လောက်တော့ရအောင်မှအောင်မှာပဲဆိုနံရံလေးမိမိမှတ်တာအိပ်ပျော်အိပ်ပျော်ဖြစ်သွားနှစ်လသုံးလတာကြာရောတစက်မှမရောက်ကြတော့ရှက်တော့ပြန်ပြေးလာဆရာတော်ရတီတော့ပြန်ကန်ဒီမှာခေါ်ပြီးပြည်စည်းပြရဆရာတွေလှူတဲ့အကြောင်းဒါဆရာတော်ရဘုန်းကြီးတို့အားပေးစကားအဲ့လိုမိန့်ခဲ့ဘူးပါတယ်ဒီလိုလေဒီဓမ္မရီမြခင်ဒီလိုခက်ခဲတွေရှိပါတယ်ဗျာဆိုဒါကြောင့်ဘုန်းကြီးတို့ကဝိရိယလိုနဲ့သွားမလားတော်ကူးဆရာတော်တို့ဆိုရင် ဘုန်းကြီးတို့ကဘလောက်အာဝသင်ကိုကောင်းလဲဆိုထိုင်မှလည်း24နာရီရတယ်။ဈဉ်ကြံလျှောက်လည်း24ဒါတော့ဘုန်းကြီးတို့အလွတ်ပြောတာမဟုတ်။သင်္ကြန်လိုဝိသုရိမက်တွေကိုလာတဲ့အတိုင်းဘုန်းကြီးပြန်ပြောတာ။ဒါလေးအကြမ်းမြတ်မှတ်ထားဖို့ဗျာ။အဲ့ရနေတခါခုသာသွားမလဲဆိုဘုန်းကြီးတို့ကနောက်အနာဂမတကမ္မထံဟုတ်လားနဲ့ပတ်သက်ပြီးတော့ရွေးချယ်မှုနဲ့ပတ်သက်ပြီးတော့အာနာပါနာရွေးချယ်ထားတယ်ပြီးတော့ထိုင်မှုစနစ်ပြောပြီး ပြီးတော့အာနာပါနကမ္မဋ္ဌာန်းကျင့်ရမယ့်ပုံကိုယ်ကြီးပြည့်စုံရမယ့်ချက်လက်များဆိုဘုန်းကြီးခေါင်းစည်းလေးပေးထားပါအထူးဆန်းဆန်းဒီမှာအာနာပါနမှတ်တဲ့ပုံကိုယ်များကိုအင်္ဂါရက်တတ္တမမှာကဟောထားတယ်အခုကမှဓာတ်ရပါနေများသောဖြင့်တော့ဟိုမေတ္တာတုတ်အစနာပါလဲပါတယ်ကရဏီယမထဝေဇန္တတန္တပရံဒိသမစ္ဆာအဲ့ဒါမျိုး ਨੇ တိတ်မကွာပါဘူးအဲ့ဒီတွေကပုံစံမျိုးတွေပါ အဲ့ဒါတော့ခွန်ကြီးတို့ကမ္မထအာထုတ်တိုင်းအာထုတ်တိုင်းမှာပြည့်စုံအောင်ချက်လေပေါ့ဒီမှာတော့အာနာပါနအာထုတ်ဖို့အတွက်ဘုရားကသင်္ကုလိုပါဠိတော်ဒုတိယဟုပေါ့အဲ့ဒီမှာဟောထားတယ်နော်ဆာမိနာ105 106မှာအဲ့ဒါဟောထားပါတယ်အဲ့ဒီမှာဘာဟောလဲအာနာပါနအာထုတ်တော်မယ်ဆိုရင်နံပါတ်1အမှုအသစ်ကိုအာထုတ်မှုနဲ့ကိစ္စနည်းပါတဲ့ပုဂ္ဂိုလ်ဖြစ်ရတယ် ဘုန်းကြီးတို့တရားထုတ်နေပြီဆိုရင်တရားထုတ်တဲ့ချိန်မှာဒီချိန်မှာငါဘာလုပ်နာလဲစဉ်းစားရတယ်အဲတော့တရားထုတ်နေဘယ်လောကရေးကြည့်လဲဒါကိုယ့်ကိုဆုံးဖြတ်လို့ရတော့ခုလိုတရားနာနေတယ်တရားနာတဲ့အချိန်မှာကျန်တဲ့ကိစ္စအချင်းငယ်တွေဝင်လာဘယ်ဟာရေးကြည့်လဲဒါမျိုးကိုယ့်ကိုဆုံးဖြတ်မယ်ဘုန်းကြီးတို့ကိုယ်တိုင်လည်းကြုံဥပါတယ်ခုနောက်ပိုင်းလည်းလို့မလုပ်တော့ပါဘူးကျောင်းမှာလည်းကိုယ်ကလူကြီးတစ်ပိုင်းလျရတဲ့ခါကျတော့ငါကတော့တရားအထုတ်နေတဲ့ချိန် ဖုံးလိုက်ထတာကင်ပြီးအင်းမဟုတ်သေးပါဘူးလို့ခုချိန်ကတရားအထုတ်နေချိန်ဆိုတော့ဒါတွေကမကင်သေးတော့ပါဘူးလို့နောက်မှဒီခေတ်ကတော့နေပညာတွေကထုံကားတာသူတို့လိုအပ်ရင်အစာရမရှင်ထားလိုက်မယ်ဘုရင်နောက်ပိုင်းမကင်တော့ပါဘူးမကင်မဲနဲ့အဓိကလုပ်ငန်းပဲလုပ်ပါတော့တယ်အဲ့လိုပါပဲယောဂီတို့ခုလိုတရားနာတဲ့ချိန်ငါတရားနာနေတာကျန်တဲ့ကိစ္စအရေးမကြီးဘူးငါတရားထိုင်နေတဲ့ကျန်တဲ့ကိစ္စအရေးမကြီးဘူးအဓိကခွဲလိုက် ဘယ်အလုပ်ကရေးကြည့်လဲဘယ်အလုပ်ကရေးမကြည့်လဲအဓိကအလုပ်ကဘာလဲတာမညာအလုပ်ကဘာလဲအဓိကအလုပ်ကိုလုပ်ရေးကြည့်တဲ့အလုပ်ကိုလုပ်အဲ့ဒါဆိုအလိုလိုကိစ္စနဲသွားတယ်ဒါမျိုးလေးနားလဲစေချင်ပါတယ်နောက်တစ်ချက်ဗုဒ္ဓမိန့်တာမွေးမြူလွယ်ရမယ်မွေးမြူလွယ်တဲ့ကိစ္စမှာတော့ဘာမိန့်သွားလဲဆိုတော့ကိုယ့်ကိုအမွေးခက်တာရှိတယ်ကိုယ့်ကိုအမွေးလွယ်တာရှိတယ်သူတစ်ပါးကအမွေးခက်တာရှိတယ်သူတစ်ပါးကအမွေးလွယ်တာရှိတယ် မိမိကိုယ်ကို မွေးခတ်တယ်ဆိုတာကိုယ်ရှိတာနဲ့တချို့ကသဘောမကျအောင်မတင်းနိုင်မရောင်ရဲဘူးရှောက်ရှားတယ်ပေါ့ဗျာစားစရာတောက်စရာနေစရာထိုင်စရာဒါနဲ့မကြိုက်ဒီနေရာထိုင်တာကိုယ်ရှိတာဒီလိုထိုင်စရာဒါပဲရှိဒါလေးနဲ့ထိုင်ပေါ့ဒါမှမဟုတ်ဟိုနေရာမှာဒီနေရာမှာရွေးချယ်နေတာမျိုးအဲ့ဒါမျိုးပြောတယ်အဲ့ဒါကကိုယ့်ကိုယ်အမွေးခတ်တာကိုယ်ရှိတာလေးနဲ့မကျင်တတ်တော့အမွေးခတ်တာ အမွေကိုယ့်အကိုမိမိကိုအမွေးလွယ်တယ်ဆိုကိုယ်ရှိသမျှဖြစ်သမျှလေးနဲ့ဂျင်တ်တာဂျင်တ်နေအောင်ကြိုးစားတာဒါဟာကိုယ့်အကို မွေးလွယ်တာသူတစ်ပါးကမွေးခတ်တယ်သူသူများနေစားစရာတောက်စရာပေးတယ်နေရာထိုင်ခင်းပေးတယ်ဒါကိုကိုယ်ကမကြိုက်ဘူးအဟိုနေရာမှာဒီနေရာမှာအဲတော့စီမံပေးရတဲ့လူကတော်တော်ခက်တယ်ပေါ့နော်ကိုယ့်အကိုသူတစ်ပါးကမွေးလွယ်တယ်ဆိုသူများပေးတဲ့နေရာလေးသူများကြွေးတဲ့စားစရာလေး ယူပြီးတော့နေပြီးတော့အထောက်တာမျိုးဒါသူတို့ဘာမွေးလွယ်တယ်အဲတော့ဒီမှာဗုဒ္ဓမိန်တာကိုယ့်အကိုလည်းမွေးလွယ်တဲ့ပုံကိုဖြစ်အောင်ကြိုးစားမယ်သူတို့ဘာကမွေးမြူလွယ်တဲ့ပုံကိုဖြစ်အောင်လည်းကြိုးစားဓမ္မတရားအနာဘာနာအထောက်အတာဆင်ပြေပါနောက်တစ်ချက်ပစ္စည်းလေးပါးတို့မှလည်းရောင်ရွယ်လွယ်တာကိုယ်မှာရသမျှလေးရသမျှပစ္စည်းရှိသမျှပစ္စည်းပေါ့ဖြစ်သမျှပစ္စည်းလေးတွေနဲ့ကျေနပ်တာမျိုး နေရာထိုင်ခင်းစားသောက်ဆေးဝါးပြဒါမျိုးပေါ့နော်အဲ့ဒါမျိုးဒါဒီဟာမကြိုက်ဘူးဟိုဟာမှစားပြီးလို့အဲ့ဒါတော့ရှိသမျှဖြစ်သမျှရသမျှပစ္စည်းမတင်းနိုင်တဲ့တဲ့ကအတွက်ဘာဖြစ်လဲထတ်ရှားတယ်ရှားတော့ဒုက္ခတွေများတယ်ရပြန်တော့ပိုးလို့ခြင်းတယ်ပိုးလို့ခြင်းတော့မရတော့ဒုက္ခဖြစ်ပြန်တယ်ဒါမျိုးတွေပေါ့ဒါကြောင့်မို့ကိုရှိသမျှဖြစ်သမျှရသမျှပစ္စည်းတွေနဲ့ရောင်ရွယ်နိုင်ရမယ်အစတော့နေပါရမယ် မစားရဘူးလို့ပြောတာမဟုတ်ဗျ။ပါဠိကတော့ဒါဘုန်းကြီးတို့ဘောဇနမတ္တညုတာကိုဒီလိုဒိဗ္ဗေပြန်တယ်ဒီကတော့စားတော့မျှတအောင်စားနော်ပြည့်နေအောင်လည်းမစားနဲ့မစားဘဲနဲ့လည်းမနေပါနဲ့မစားဘဲနဲ့နေလည်းတရားထုတ်လို့မရပြည့်နေလည်းငိုက်နေတတ်တယ်နောက်ဝမ်းရည်ကိုအမထုတ်တာ တချို့ကစားဖို့တော့ဘိုးပဲအများနဲ့စိတ်ကူးရင်နေတယ်တရားထုတ်နေမှာဟိုကစားကောင်းမလားတရားစားကောင်းမလားဒါတွေးနေတာ အဲ့ဒါဝမ်းရည်အတွက်အမတဝမ်းရည်အတွက်အဓိကမထားရဘူးပေါ့နော်အဲ့ဒါမျိုးမလို့ဓမ္မတရားရနိုင်တယ်နောက်အဲ့အနေနေပါတယ်အဲ့အနေနေပါတယ်ဆိုတာကဒီအိဋ္ဌာကိုတိတ်လုံလုံကဲလို့မက်မောတာပြောတာနော်ဘုန်းကြီးတို့တနေ့ကဘုန်းကြီးအတိတကာတယောက်မိသားစုကနှစ်ယောက်အဖေရောသားရောဖြစ်တယ်ပေါ့ဗျာအိတ်မပြောဘူးအိတ်မပြောတော့စားမဖြစ်တယ်အဲ့လိုအဲ့ဒါကြလုံးဝကိုမအိတ်တန်တာနော် နော်အဲ့ဒီနေနေပါတယ်ဆိုတော့မအိတ်ထာကိုပြောတာမဟုတ်ဘူးအိရမယ်ပုံမှန်အိရမယ်အေယဝအေရမယ်အေယဝမှာဟိုအကြာကြီးအိတ်ထာမျိုးလည်းမဖြစ်အောင်ပေါ့ဗျာအတိုင်းအတာတကူအေရတော့ဒီလိုအဲ့ဒီမှာကောင်းတယ်မိတ်ပြန်တော့ပြဿနာရှိတော့နော်နိုးကြောင့်မအထောက်အမယ်အိတ်တဲ့ခါကြလဲအမတ်တတိလေးနဲ့အေးရတယ်အိတ်ခဏဒီမှာအမတ်တတိလေးနဲ့အေးရင်ဘုန်းကြီးတို့အိမ်မက်ဆိုးပဲဒီမှာမဲ့ဘူး ခန္ဓာကိုယ်ကြီးကလူလွန်အော်ဟစ်နေရလည်းမဖြစ်ဘူးပေါ့ဒါလည်းကောင်းတဲ့ချက်ပဲပြီးတော့မနဲ့ထမယ်ဆိုရင်လည်းအချိန်လေးသတ်မှတ်ထားတယ်။အာပဲချိန်ထားမယ်ပဲချိန်ထားမယ်စိတ်ကိုနှိုးဆက်ပေးရဒါကိုနှိုးကြောင်းကအထုတ်တယ်ပြောတယ်။အဲ့ဒါကြီးလောက်ကြည့်ပေါ့နော်။ဟောမနဲ့ကြငါ9နာရီထားမယ်။အစာကြီးလည်းသတ်မှတ်ချိန်လေးထားပြီးတော့အိတ်လိုက်နှိုးပါလေအဲ့ဒီမတိုင်ခင်နှိုးတယ်။ပြီးတဲ့ခါကျတော့ ကပ်ပြီးတော့လဲနိုးတယ်အချိန်မှနိုးတယ်တခါလေးလေးအဲ့မှာပြဿနာတက်တာအဲ့ဒီမတိုင်ခင်နိုးလိုက်ခွင်းတော့ဗာပြတ်တတ်လဲဆိုဟိုစောပါသေးတယ်ဆိုပြန်အေးလိုက်အဲ့ဒါပြဿနာတက်တော့တာဒါမျိုးမဖြစ်အောင်ပေါ့နော်ဒါလေးမှတ်ထားမယ်နောက်တစ်ခုဆက်သွားမယ်ဒီကမ္မထာနေအထုတ်တဲ့ခါမှာဒီမှာတော့ကြားမြင်ဘုဒ္ဓတာများခြင်းဆောင်းထားခြင်းစီးပုလေးလာထားခြင်းအောက်မှာတော့ခွန်ကြီးတို့အတိပဲဖွင့်ချက်လေးရေးထားပါတယ်ပေါ့နော်အဲ့ဒီထဲမှာအဲ့တော့ကိုချင်းရမယ်ကမ္မထံကိုခွန်ကြီးတို့အနေနဲ့တေချာလေးလာစေခြင်းနဲ့ဗျ ပြီးတော့နာယူထားစေခြင်းတယ်ပြီးတော့အရေးကြီးတဲ့အပိုင်းတွေပေါ့နော်ဒီကမ္မနာတွေဒါတွေဒါတွေသိရမယ်ဒါတွေဒါတွေဖြစ်အောင်အထောက်ရမယ်ဒါကမှတ်သိမှတ်ထားမယ်နှုတ်နဲ့ဆောင်းသိထောင်ထားမယ်စိတ်နဲ့မှတ်သိမှတ်ထားပြီးမှညာနဲ့လှုပ်လို့ဒါကိုပြောခြင်းတယ်အာနာပါနအထုတ်တော့မယ်ပြီးတော့လည်းပြောပါမယ်အာနာပါနအထုတ်ရင်ပထမဆုံးတတိမြအောင်လုပ်ရမယ်အတူရှိသိအောင်လုပ်ရမယ်အစလည်းဆုံးကလိုက်နေရမယ်ငြိမ်းတော့တိမ်မွေ့တော့အောင်ကြည့်ရမယ်ဒီလောက်တော့သိရမှာပေါ့ဗျာ အဲ့လောက်မှမတည်ပဲနဲ့ဟိုဝိပဿနာပြောင်းနေတာတို့ဇံမြန်မြန်တက်ချင်တာလို့မဖြစ်နိုင်ဘူးဗျဖះကိုယ်တိုင်အဲ့ဒါတွေခေါ်တာဒါကိုဘုန်းကြီးတို့ကသိစေချင်ပါတယ်နော်အဲ့မှာနံပါတ်5ဒီမှာတော့ကိလေသာလွတ်မြောက်တာရတပုတ်စိတ်ကိုဆင်ញင်ရတယ်အဓိကတော့လိုရင်းပြောရင်တော့မဲ့ညာဖုန်ညာနိဗ္ဗာန်ကိုရဖို့ဥတီချက်ထားတယ်လို့ပြောတာဒီခါတွေဘုန်းကြီးတို့ကတရားတွေဥတီချက်တွေလွဲနေတယ်မဲ့ရဖို့ဖို့ရဖို့နိဗ္ဗာန်ရဖို့ဒါအရေးကြီးတယ်နော် ဇာယံဘယ်ဟာပဲဖြစ်ဖြစ်ဥတီချက်တော့ထားလို့တော့ကောင်းပါလေအဓိက main ကပါလေမဲ့ညာဖုံညာနေပါမဲ့ရရင်ဖိုရရင်နိဗ္ဗာန်ရရင်ဒါကိုယ့်ရဲ့အဓိကပန်းတိုင်ပါလေဉာဏတွေကတော့လောကီရေရာတွေတာမကိစ္စတွေမျောလင်းချက်မထားနဲ့ပေါ့နံပါတ်6နံပါတ်6ကျတော့ဒီမှာတော့ဗာပြောသွားလဲဆိုတော့ဒီမှာတော့အများကြီးပေါ့လေသမထတော်ဝိပါလျောက်ပါသောစကားမျိုးလိုရှိတိုင်းရခြင်းဆိုဆိုလိုတာကတော့ ဒီတရားတွေကျင့်လာအခက်ခဲတွေကြုံမှာကြုံလာရင်ဒီအခက်ခဲနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းနိုင်မဲ့ဆရာကိုယ်ကိုပြုပြင်ပေးနိုင်မဲ့ဆရာเนาะဆရာရဲ့စကားဆွေးနွေးမှုမေးမြန်းမှုဒါတွေအချိန်မြေးရနိုင်ရကိုယ်အခက်ခဲရှိလာပြီဘယ်သူမှမေးစရာမရှိဘယ်သူမှတိုင်ပင်စရာမရှိတစ်ဖက်ကဆရာလည်းအကြံမပေးနိုင်ဒါမျိုးတွေပေါ့နော်အဲ့ဒါမျိုးမဖြစ်အောင်နံပါတ်9ခုနပြောပြီးသားပါပြီဒါလူသံလူသံတိတ်ဆိတ်တဲ့ တော်တဲ့တောင်တဲ့နော်သစ်ပင်ရင်တို့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာဒါတွေရွေးချယ်ပါအဲ့လိုရွေးချယ်ပြီးမှအတ္တဘာနာကျင့်တဲ့ပုဂ္ဂိုလ်များကျင့်ရမယ်ဒီလိုပြောသွားပါတယ်နော်ဘုန်းကြီးများသောဖြင့်ဟို45မိနစ်လောက်ပြောကိုက52မိနစ်ရှိနေပြီနောက်ထပ်ဟိုအစီအစဉ်အားလည်းဘာမှပြီးတော့ဆက်နေနေပြောကျင်တယ်နော်ဒါမှဘုန်းကြီးတို့ဟိုနည်းနည်းလေးရှေ့သွားမယ်ဟာလေးတွေပို့ပြီးနားလည်အောင် အဲ့မှာအာနာပါနကမ္မဋ္ဌာန်းရှုနည်းဒါလေးဘုန်းကြီးတို့ဒီနေ့စပြီးအခြေတည်ထားရအာနာပါနရှုနည်းအဲ့ဒီကိုသွားမယ်နော်အာနာပါနရှုတဲ့နေမှာဒီမှာမှတ်စုလေးတွေပေးထားတယ်ပေါ့ဗျာအဲ့ဒီမှတ်စုစာရလေးလည်းကြည့်လို့ရအဲ့ဒီစာလေးအာနာပါနကမ္မထံဆိုဘုန်းကြီးမှတ်စုလေးတွေပေးတာအဲ့ဒီမှာစာရည်တွေအများကြီးပါအဲ့ဒီကအဲအနာဘူရာကြီးတာတောက်တာတင်းတာသိသွားဓကမ္မထံဖြစ်တာ လေးခုတတ်တတ်ကြင်အာနာပါနကမ္မထဒီမှာတော့ဘုန်းကြီးဒါဒီဝင်လေထွက်လေရှုမှတ်တဲ့အခါမှာဓကမ္မထအာမနာပါနကမ္မထနှစ်မျိုးဖြစ်နိုင်တယ်နော်ဝင်လေထွက်လေတဲ့ထိတဲ့နေရာလေးပူမှုအေးမှု မာမှုပြောမှုတင်းမှုတခါတခါယောဂီတွေတွေးပါလိမ့်မယ်။ဟောတပည့်တော်အနာမနမိုင်းတော့ဗျာဒီနှကောင်းတစ်ဝိုက်ကတင်းနေတယ်ဗျာအဲဓာတ်သဘောပြောင်းသွား။အဲ့ဒီဓာတ်သဘောတဘာဝတွေကိုဉာဏ်ဖြင့်ခွဲခြားစိတ်ဖြာကြည့်တော့ဓကမတာ ဒါကိုရှင်းရှင်းလင်းလင်းနားလည်ထားမယ်နော်ဘုန်းကြီးကိုယ်တိုင်ရှုပ်ခဲ့ဘူးတယ်ရှုပ်ခဲ့ဘူးတယ်ဆိုတော့ဓကမဏမလိုက်အာနာပါနမလိုက်နဲ့အတ္တမျိုး ရှုပ်တာပြောတော့ဟိုလိုပြဿနာရှုပ်တာပြောတာမဟုတ်ဘူးမတိုးတက်ဘူးရောထွေးနေအဲ့ဒါကိုတတ္တမမှတ်တာနော် လေးကိုတတ္တကြည်တာကအာနာပါနကမ္မထံလေးထီးတဲ့နေရာရဲ့ပူတာအေးတာတောင့်တာတင်းတာမာတာပြောတာသိရင်ဓကမဏဒါလေးရှင်းလင်းသိတာနော်ကိုဘာကမ္မထံရွေးချယ်လဲ ရွေးချယ်တဲ့ကမ္မထာပေါ်မှာပုတ်တိပြီးလှုပ်လို့ခုအာနာပါနရွေးချယ်တယ်ကြည်အာနာပါနမှာဘုရားကဒီမှာဒကာယုဓမ္မကြီးတို့သင်္นานသူသင်္นานနောက်ခိုင်ခိုင်မာမာဖြစ်အောင်လို့ဘုန်းကြီးပါဠိတော်လေးရော ထောက်ပြထောက်ပြထားပါဘုရားဘာဟောလဲသောတတောဝအတတိတတောဝပတ္တတိဒီလီလီပေါ်မှာကျင့်တဲ့ခါကျရင်ဘာကျင့်ရမလဲပထမဆုံးဒီလီလေးပေါ်မှာတတိမြင်အောင်ခိုင်အောင်ကျင့်ရတတိကပ်အောင်ကျင့်ရ ဒါကိုဘုရားသောတတော်အတတော်ပတ္တတိဒီလိုဟောတယ်ခါခွေးနော်ဒီကံဝါဒတံဒီပေါ်မှာတတိမြဲလာရင်ဒီလေဟာတူတူဝင်လာရှိရောသိပါတယ်ဗျာဘယ်သူမှပြောစရာမလိုတကယ်ကိုသိပါတယ်ဘုန်းကြီးတို့အဲ့လိုသိစေခြင်းတယ်အဲ့ဒီဝင်လေထွက်လေအာယုံမှာတတိမြဲလာပြီလေအတူရှိသိလာတယ်ဒါကိုဘုရားကဒီကံဝါဒတံဝါလို့ဟောပါတယ်အဲ့မှာတူတဲ့နေရာမှာတော့ ဝင်လေထွက်လေဝင်လေဒါကိုက်နာပေါ့ရှိတယ်ဆိုဖြည်းဖြည်းချင်းဝင်တာဖြည်းဖြည်းချင်းထွက်တာ နောက်တွေ့လာလိုက်မယ်ကိုကဝင်လေလို့စိတ်ကပြီးသွားသူကမပြီးသေးဖြည်းဖြည်းချင်းဝင်ကိုစိတ်ကထွက်လေလို့မှတ်လိုက်တယ်စိတ်ကပြီးသွားပြီဒါမြဲလေကဖြည်းဖြည်းချင်းထွက်တော့မပြီးဘူးအဲ့တော့ဖြည်းဖြည်းချင်းဝင်တာဖြည်းဖြည်းချင်းထွက်တော့ရှည်တယ်လို့သုံးပါအဲ့ဒီလိုရှည်တဲ့ကာလမျိုးမှာဗုဒ္ဓဘာမေလဲသဗ္ဗကာယပရိတံဝေဒီ ဒီလေတစ်ခုရှည်တဲ့လေတစ်ခုလုံးကို အစအလယ်ဆုံးကပ်ပြီးလိုက်ရမယ်အဲ့ဒါပြောနံပါတ်တတိယချက်ကနော်ဒီမှာဝင်လေထွက်လေအရှည်တူအရှည်တော့အတူတော့မပါဘူးဒီနေရာအရှည်ပေါ့ဒီမှာတော့စာတိုင်းရေးတာတကယ်တမ်းဖြစ်စဉ်ကတော့ဝင်လေရှည်လာပြီးရှည်တယ်ဆိုဖြည်းဖြည်းချင်းဝင်တယ်လေဖြည်းဖြည်းချင်းထွက်တယ်လေအဲ့လိုဖြစ်လာပြီးဆိုဒီရှည်တဲ့လေတစ်ခုလုံးကိုအစအလယ်ဆုံးတစ်ခုလုံးကပ်လိုက်ပါဒါကိုတပ္ပကာယပရိတံဝေဒီလို့ခေါ်ပါတယ်နော် အဲ့ဒီမတ်စုလေးပေါ်နေနဲ့တိုးလာအဲတပ္ပကပရိသံဝင်ပြီးတော့နောက်ဆုံးတိုင်းမှာဗုဒ္ဓဘာဟောလဲဆိုတော့အဲပတ္တံဗျံကာယသင်္ခါရံကိုရှိအဲ့ဒီဟွာလေးပေါ်မြောက်လာอืมနည်းနည်းပေါ်မှာလိုက်ပတ္တံဗျံကအောက်ကနေနဲ့အေဟောပြီးတွေ့ရပြီနံပါတ်၄ကြတော့အိမ်မှာကြည့်လိုက်ပတ္တံဗျံကာယသင်္ခါရံဒီပတ္တံဗျံဝင်လေထွက်လေဝင်လေထွက်လေဒီလေလေးကိုပြောတာခုနအစလည်းဆုံးသိတဲ့လေလေးကို ငြိမ်းသွားအောင်တိမ်မွေ့သွားအောင်ကျင့်ရမယ်ဒါပဲသုဒ္ဓပိုင်းကဒါလေးမှတ်တာဒါပဲပါဠိလေးလည်းမှတ်မိလို့လွယ်တယ်သဗ္ဗကာပတိတံဝေအစလည်းဆုံးရှည်တဲ့လေတစ်ခုလုံးအစလည်းဆုံးကတ်လိုက်ဒီအစလည်းဆုံးကတ်လိုက်ကတ်လိုက်နဲ့ဖြည်းဖြည်းနဲ့တိမ်မွေ့တိမ်မွေ့တိမ်မွေ့ငြိမ်းသွားမမြင်တော့ကျင့်ရဒါကြောင့်အာနာမနကပ္ပတာတခြားကပ္ပတာနဲ့မတူတာအဲ့ဒါပဲတခြားကမ္မဋ္ဌာန်းတွေကတမာရိယလေးထင်ရှားလေးတမာရိယလေးထင်ရှားလေးဒီအာနာပါနကငြိမ့်တော်တိမ်မွေ့အောင်ကျင့်ရမှာ တမာရီအားကောင်းလေလေမထင်ရှားလေတမာရီအားကောင်းလေမထင်ရှားလေဒီလိုဖြစ်တာအဲ့ဒါကွဲတယ်အဲ့ဒါရောတမင်တကာလှုပ်ရှုလို့မရဘူးဒါဘုရားဟောညွန်ကြားချက်ပဲဒီဟာကိုမှလေဒီဆရာတော်ဘုရားကြီးကရေးထားတယ်ဒါလေးအင်မတန်ကောင်းတယ်ဒီအတိုင်းပဲမှတ်ထားမယ်နော်တတိမြေယပထမအာနာပါနာကျင့်တဲ့လမ်းစရာပထမဆုံးကဘာလို့ရမလဲတတိမြေအောင်ကျင့်ခုနပါဠိနဲ့တူတူပဲသောတတောအတ္တတိတတောအပတ္တတိဒီပါဠိကိုယူပြီးဆရာတော်ရေးတာ ဒီလောက်ကတော့ဘုန်းကြီးတို့သိထားမယ်တတိမြဲလိုက်ကလာပြီးတော့ဒုမာတို့ရဲ့ဒုတိယအာနာပါနာလမ်းစရာပါလဲတတိမြဲတိုင်းဒီလေဟာတူတူဝင်လာရှေ့ရှေ့ဝင်လာသိပါလေဒီကံဝါဓာတံဝါပြီးတော့လုံးစုံချင်းဟာလုံးစုံလင်းဟာဒီမှာကြပြလေးကနှစ်မျိုးလုံးတွေ့တယ်နှစ်မျိုးလုံးကောင်းပါတယ်ဘုန်းကြီးကြိုက်တာ လုံးစုံချင်းဟာပေါ်ကြတယ်လုံးစုံချင်းဟာဆိုတော့ရှည်တဲ့လေဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းချင်းထွက်တဲ့လေကရှည်တယ် အဲ့ဒီရှည်တဲ့လေးတစ်ခုလုံးလေးအားလုံးအဲ့ဒီချိန်မှာဒါတတ္တယအာနာပါနကျင့်စဉ်ဒီလေးတစ်ခုလုံးကိုကပ်ပြလိုက်ရမယ်ဒါကိုပြောတယ်လုံးစုံလင်းရာဆိုအဲ့ဒီချိန်မှာနမိတ်တွေပါလေပေါ်တတ်ပါတယ်ဒုတိယပိုင်းမှာလည်းပေါ်တတ်တယ်အာဒါဝပရိသမီရာမကပါလေးမှာရှင်သာရိပုတ္တရာကိုရောမြတ်ကြီးမိတ်တာအတူရှေ့ပိုင်းမှာလည်းနမိတ်တွေလာတတ်တယ်တတိယပိုင်း ဒီလုံးစုံခြင်းအတိုင်းအစလည်းဆုံးရှုမှတ်တဲ့ဘိုင်းမှာလည်းနမိတ်တွေပေါ်တာတယ်သုဒ္ဓအာနာဘာနာခြင်းစရာဘာလဲဆိုပတ္တံဗျာကာယသင်္ကာရဒီအစလည်းဆုံးကကြည်နေကြည်နေခြင်းလေးလေးရတပြေးနဲ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိမ်မွေ့တိတ်တိတ်မြင်မြင်လေးတရားတွေ့တတ်ပါတယ်အဲ့ဒီတိတ်တိတ်မြင်မြင်လေးရတပြေးပြေးပြေးနဲ့တိမ်မွေ့တိမ်မွေ့တိမ်မွေ့မမြင်တော့အောင်ခြင်းရတယ်ငြိမ့်တော့အေးတော့စမှငြိမ့်ပြီဒီလေးချက်တော့မှတ်ထားပါနော်ခုနဗာလိလိုမရတော့တတိမြေယပထမဒုမာတို့ရှိသည် လုံးစုံချင်းဟာတနိုင်တာစမှညေပြီးဒီလေးချက်လုံးပြည့်စုံရင်လည်းပဲဘုန်းကြီးတို့နမိတ်တွေလာတတ်ပါတယ်ဒီလေးချက်လုံးပြည့်စုံပြီးမှဝိပဿနာပြောင်းလို့ရပါတယ်ဘုရားကတတိပ္ပံတုတ်မှာじゃဒီလေးမျိုးပြည့်ပြီးမှဝိပဿနာပြောင်းထားတာဟောထားပါတယ်နော်ဇံမိုင်းသွားခြင်းတဲ့ပုံကများကြတော့ဒီလေးမျိုးပြီးအောင်ကျင့်သွားရင်ခုနနမိတ်တွေပေါ်လာတတ်တယ်ဒီချိန်မှာမျောလို့တော့မရဘူးတော့မျောပြီးလုပ်ရင်လည်းမလို့ မတွေ့ပြန်ဘူးခက်ပေါ့တရားလုပ်ငန်းကမျောပြီးလုပ်လို့လည်းမရဘူးမျောလာတဲ့မဖြစ်လာလည်းနဲ့ဒေါသတွေဖြစ်စိတ်ဓာတ်တွေကြပြန်နေတရားမရပြန်ဘူးအဲတော့အချင်းချုပ်မှမယ်အာနာဝနလမ်းစဉ်ကနံပါတ်1တတိမြောင်ကျင့်ပါနံပါတ်2ဟုတ်လားပထမကတတိမြောင်ကျင့်ဒုတိယလမ်းစဉ်နံပါတ်1ကပါလေအတုရှိသိအောင်ကျင့်တတိမြဲလာလေအတုရှိကသူကသူသိပါလေဗျာနံပါတ်3လမ်းစဉ် အဲ့ဒီလေဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းချင်းထွက်တဲ့လေတစ်ခုလုံးကို အစလည်းဆုံးသိအောင်လို့ဒါတတိယအာနာပါနာကျင့်စဉ်သုဒ္ဓအာနာပါနာကျင့်စဉ်ဒီလေဟာချုပ်ငြိမ့်တော့တိမ်မွေ့တော့ပေါ့လေချုပ်တာတော့သုဒ္ဓဇံရောက်မှချုပ်တယ်ပြဇံပန်းကြလေသုဒ္ဓဇံကြလုံးဝလေမရှိတော့ပါကိုကတော့ငြိမ့်တော့ကိုမစံမရသေးတော့မြန်သေးတဲ့ကတိမ်မွေ့အောင်ငြိမ့်အောင်ပဲကျင့်နိုင်ပါတယ်နော်အဲ့ဒီလိုကျင့်တာကပါရမီနဲ့လက်ဆိုင်တယ်ပြ တချို့ကြလဲတပတ်အတွင်းလောက်တချို့ကြလဲ3လလောက်တချို့ကြ6လလောက်အဲ6လလောက်တချို့ကြလဲ10နှစ်လောက်ပါရမီအားလျော်စွာဆိုင်တယ်ကျင်းကျင်းနဲ့စနစ်ကြလဲကျင့်မယ်ဆိုရင်ဒါတွေ့နိုင်ပါလေဒီလေးမျိုးလုံးနော် တွေ့ပြီးမှဟိုဇံပိုင်းဆိုဇံပိုင်းဆက်သွားမယ်ဝိပဿနာဆိုဝိပဿနာပိုင်းသွားမယ်ခဏဒီလောက်နဲ့တော်မယ်နော်ဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉာဏ်နိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေကုန်သတည်းသာဓုသာဓုသာဓုသာဓုပါဘုရားအဲတရားထိုင်ကြမယ်ယောဂီတို့ခုနဘုန်းကြီးပြောတဲ့ဒီလေးတိုင်းထိုင်ရုံပါပဲခုနထိုင်နည်းကိုဘုန်းကြီးစနစ်တကျပြောခဲ့ပါပြီတမီခွေးထိုင်လို့ရပါတယ်ခြေတော်နှစ်ဘက်မထပ်စင်းနဲ့အဲလိုခါဖြောင်းဖြောင်းထားခေါင်းကိုမမထားလက်နှစ်ဘက်ကိုထပ်ထား ူလို့ရင်လည်းကောင်းလက်ကမလက်တော့ပါလေခံတိတ်ပူလို့ရင်တော့ဒူဘောပေါင်းပေါင်းတင်တာပေါ့ပြီးတဲ့အခါကျတော့မှတ်နေကြယောဂီပုဂ္ဂိုလ်တွေလည်းပါပါတယ်ဒီတော့ကိုရှုမှတ်နေတဲ့ကမ္မထာဘုန်းကြီးမပြစ်ပယ်လို့ပါကိုအာတန်တဲ့ကမ္မထာမှတ်ပါနောက်ပိုင်းကျဘုန်းကြီးလမ်းကြောင်းတည့်ပေးပါမယ်ခုတော့ဘုန်းကြီးတို့အများကြီးမတင်နိုင်သေးတော့ဒီလောက်ပဲတချို့အသက်သမားများကြတော့ဝင်လေထွက်လေကိုစပြီးတော့ရှုမှတ်လို့ရပါတယ် ဝင်လေထွက်လေရှုမှတ်တဲ့ပုံကောများကြတော့ခုနလိုမှတ်ထားမယ်ဝင်လေထွက်လေကဒီတိုင်းကြည့်လို့မရပါဘူးထိတဲ့နေရာလေးတတ်မှတ်ပါတယ်ထိတဲ့နေရာလေးအားဆိုင်ကြည့်ပြန်ရင်လည်းပူတာတွေအေးတာတွေတောင်းတာတွေတင်းတာတွေဖြစ်တော့ဓကမထံဖြစ်သွားပြန်ဒါမျိုးဖြစ်တတ်တယ်အဲတော့ဓကမထံမဖြစ်ရအောင်လေရတော့ထိတဲ့နေရာကြည့်မှသိတော့ထိတဲ့နေရာလေးတော့တတ်မှတာပေါ့နော် ထိတဲ့နေရာမှာတော့စာပေများမှာတော့နာတိပြနှုတ်ခမ်းများဒီလိုပဲသုံးပါတယ်ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာများကတော့ နှုတ်ခမ်းများကိုမထိစေချင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ဓာတ်ကမ္မဋ္ဌာန်းပြောင်းသွားမှာဆိုတဲ့အတွက်နှုတ်ခမ်းများမထိအောင်လုပ်ရပါတယ်။ခိုင်းပါတယ်။နှုတ်ခမ်းများမထိအောင်ဘာခိုင်းလဲဒီနှာခေါင်းနဲ့နှုတ်ခမ်းကြားပေါ့နော်။အမြောင်းလေးရှိအမြောင်းလေးရလည်းကောင်းတော့စိတ်လေးကတ်ထားပါ။ဒီအဟောင်းသမားတွေကတော့ဘုန်းကြီးတန်ဂရုမဆိုင်ပါနဲ့။ဥပက္ခပြေကိုယ့်အလုပ်ကိုလုပ်ပါ။ကိုကအသက်သမားတွေအတွက်ရည်ရွယ်ပါ။တချို့ကြလည်းဒီနေ့မှဝင်လာတာမျိုးတွေရှိလို့ အဲကြောင့်ဘုန်းကြီးမဏ္ဍီကိုခဏခဏစာပြန်ပြန်ပြောရပါနှုတ်ခမ်းကိုမထီအောင်ဒီမြောင်းလေးရှိတယ်မြောင်းလေးရဲ့အလဲကောင်လောက်မှာစိတ်လေးကတ်ထားပါအဲ့ဒီအလဲကောင်လောက်ကနေစရှူပါနှုတ်ခမ်းမထီစေချင်တော့နှုတ်ခမ်းတင်းတာတွေတောင်းတာတွေပူတာတွေအေးတာတွေတိသွားရင်ဓကမဏပြောင်းတာနှုတ်ခမ်းကြီးကိုလည်းတင်းတင်းကြီးစုမထားပါနဲ့တင်းတင်းစုတိုင်းလည်းဓကမဏပြောင်းသွားတတ်ပါနောက်တစ်ခုကတော့ သွားတွေကိုဒါအစီမတားပါသွားတွေကိုဒါအစီထားလိုက်နဲ့ဓကမ္မထံပြောင်းသွားမဟာမာကြီးသွားတွေ့တော့ဓကမ္မထံပြောင်းသွားဒါကြောင့်ဘုန်းကြီးတော့မထိစေမသိစေခြင်းဘူးခုနလိုနှုတ်ခမ်းနဲ့နှာခေါင်းကြားလွယ်ကောင်တော့ညောင်းလေးပုံမှန်ပွိုင်လေးထားဖို့စိတ်လေးအိနာကတ်ထားကတ်ထားပြီးပုံမှန်ရှူသွင်းနေအောင်လည်းမလုပ်နဲ့ညောင်းလည်းမလုပ်နဲ့ပုံမှန်လေးရှူသွင်းနှာခေါင်းဝတိအိမ်မှာလည်းနာသီးပြမထိပါဘူး နှုတ်ခမ်းများနာသီပြစာပေမှာဒီလိုသုံးပါတကယ်တကယ်ကျတော့နာသီပြထိတဲ့ပုံကိုရှိတယ်မရှိမထိတဲ့ပုံကိုရှိတယ်သူတင်ဘုန်းကြီးတို့အရှိတိုင်းသားတွေကျနှာခေါင်းကတိုးတယ်ပူတယ်ကြွားနာသီပြမထိဘူးနှာခေါင်းကထိတယ်အနောက်တိုင်းသားတွေကျနှာခေါင်းကြီးကိုခြုံပြီးကောက်တယ်အဲ့ဒီလိုပုံကိုမျိုးကျထိနိုင်ပါပြီးတော့ကိုယ်အခြေအနေနဲ့ကိုကြည့်ပြီးမှတ်ရတာပေါ့နော်ကိုကနှာခေါင်းတိုးတဲ့ပုံကိုမျိုးဆိုတော့ နာသည်နှာခေါင်းဝါမှာပဲအတိလေးကကြည့်ဝင်လေးပုံမှန်လေးရှိတယ်နှာခေါင်းဝါထိတာပြန်ရှုထုတ်မယ်နှာခေါင်းဝါမှာပဲထိနော်ပြင်ထွက်ခြင်းခုနကနှာခေါင်းနဲ့နှုတ်ခမ်းကြအလဲကောင်တော့မှဒီ point ကဟိုဘက်မလွန်စင်းနဲ့စာပိုင်းတော့နည်းနည်းခက်တယ်ဗျနောက်ကြတယ်အဲ့ဒီနာလေးထားပြီးကတ်ရှုအင်မတန်ကောင်းတာကတ်သွားမှတ်လာတယ်လွယ်လာရှုရတာလွယ်လာဒီလိုပဲပုံမှန်လေးဝင်လေး နှာခေါင်းအထိမှထွက်လေနှာခေါင်းအထိဒီမှာလည်းတချို့ကနှစ်ပေါက်လုံးထိတာရှိတယ်တချို့ကလည်းတစ်ပေါက်တည်းထိတာရှိတယ်နှစ်ပေါက်လုံးထိတာသိလို့ရင်နှစ်ပေါက်လုံးကြည့်ပေါ့ဗျာတစ်ပေါက်တည်းဆိုရင်တစ်ပေါက်တည်းပဲကြည့်နေပေါ့အဲ့ဒါပိုကောင်းပါအဲ့လိုရှုမိုင်းရှုမိုင်းနဲ့စိတ်ကအပြင်ထွက်ထွက်ထွက်ထွက်သွားတတ်တယ်။စာမှာကစားတော့ထွက်တာပါပဲ ဘာဖြစ်လို့လဲဆိုတော့အခုမှ state ကိုထိတ်ချုပ်တာကိုအရင်တော့မထိတ်ချုပ်တစ်သက်လုံးကသူ့အလိုချလွတ်ထားစိတ်ကိုသူ့လိုချလွတ်တော့ခုမှထိန်တော့လဲထွက်ထွက်ထွက်ထွက်သွားမှာအမှားရင်းနဲ့အတန်တွေကြားလာမယ်မမှတ်ပါနဲ့အဲ့ဒီစိတ်ကိုပြန်ပြောင်းဝင်လေထွက်လေကိုမအာရုံပြုတင်အဲ့ပေါ်မှာပြန်ဆွဲတင်အနတ်နေရလာတယ်မှတ်ဆရာမလို့ အလင်းရောင်တွေအစာရတခုကမြင်တယ်ဒါတွေလည်းမှတ်ဆရာမလို့ကိုယ့်အိမ်ကိုယ်တော့ဒီမှာတော့ကြောက်စရာလန့်စရာအာယုန်တွေမတွေ့တာပေါ့ဗျာတော်တဲ့တောင်တွေတို့တယောက်တည်းတိတ်ဆိတ်နေရတဲ့နေရာတို့အဲ့လိုမျိုးဆိုရင်တခါတလေကြောက်စရာလန့်စရာအာယုန်တွေတွေ့တတ်ပါတယ်တွေ့လာရင်တော့သူ့ကို မောင်းထုတ်လို့မရပါဘူးမောင်းမထုတ်ခင်နဲ့မောင်းထုတ်တယ်ဆိုတာတော့ဘုန်းကြီးတို့အန္တရာယ်ကင်းကာတာရွတ်တာကိုပြောပါတယ် တံပိုးတွေရွတ်ထားတို့အန္တရာယ်ကင်းဂါထာရွတ်ထားဒီလိုမလုပ်စေချင်သူ့ကိုမေတ္တာပို့လိုက်ပါဘာကြောက်တာတို့အတန်ကြောက်တာလားအနံ့ကြောက်တာလားအစင်းကြောက်တာလားကြောက်တဲ့အာယုပြုမေတ္တာပို့လိုက်အဲ့ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်နာမည်ဘာညာတော့မသိဘူးသူအာယုပြုပြီးဒီပုဂ္ဂိုလ်ဘေးရန်ခတဲ့ငြိမ်းပါစေဒေါသခတဲ့ငြိမ်းပါသိအများကြီးမဟုတ်ဘူးနှလုံးစိတ်ဝမ်းအချမ်းပါစေနှလုံးစိတ်ဝမ်းအချမ်းပါစေဒီလေးနဲ့နဲ့ထားပြီးပို့ ပို့ပြီးမှတကားကိုပြုလို့တာ ကုသိုလ်ကောင်းမှုမြတ်ပေးရ။အာဒီနေ့ဒီမှာတရားထိုင်နေတဲ့ကုသိုလ်တွေရှိတယ်။ဒီလားတွေစောင့်တည်ထားတဲ့ကုသိုလ်ရှိတယ်။တကုတရားလူတာငါဘာဘယ်သူ့ကိုဘယ်လိုလူတန်းတာကုသိုလ်တွေရှိတယ်။ဒီကုသိုလ်တွေကိုတင့်ကိုပေးပါတယ်။တင်ယူပါဝမ်းမြောက်ဝမ်းသာဖြစ်ပါ။ဒါလို့ခေါ်မှာမဟုတ်ပါဘူး။ तू ကဝမ်းမြောက်ဝမ်းသာဖြစ်မဲ့သဘောတူမဲ့လက်ခံမဲ့ तू ရပါလား။အဲ့ဒါဆိုရင်လည်း तू ရှင်းတတ်ပါလေ။ဒါမျိုးလုပ်ပြီနော်။ ဒီမောင်းထုတ်တာမျိုးမလုပ်ရဒီဝင်လေထွက်လေလေးပါပဲပြန်ကပ်ပါလေဒီကနာရကျင်တာကြိုက်တာခဲတာတွေကပေါ်လာတတ်တယ်ဘာဖြစ်လို့ခါလေးကလှုပ်ရှားနေတာလှုပ်ရှားနေဒီနာကျင်ကခဲမှသိမသိတာတဏှာတဲ့ထိုင်ပြီးရင်းရင်းဆက်သက်သက်နဲ့ကြည်လာဟိုခန္ဓာကြီးရဟိုနာနာဒီနာကဟိုနာအောင်ဒီနာအောင်နဲ့မျိုးစုံဖြစ်ပါတယ်အဲ့ဒါလည်းသီးခံရတာပေါ့နော် သိမခံနိုင်တော့နာလို့ရင်တော့ပြင်လို့ရပါတယ်ဝိပဿနာမဟုတ်တဲ့အတွက်မှတ်တရနဲ့ပြင်စရာမလိုပါဘူးဒီတိုင်းပြင်လိုက်ပေါ့လေမှာပဲကတ်ကြည့်နေဘုန်းကြီးတို့ခဏခဏပြောတာရှိပါတယ်ဘာလဲဆိုဘာအလုပ်လုပ်လို့သိခံရင်တရားနဲ့ဆက်ဆက်တယ်ဒီလားအခုလိုကျင့်စဉ်နဲ့ကျင့်ပြီးဆိုဒီလားကျင့်စဉ်မဲ့ကျင့်ခြင်းစိတ်တွေတည်ငြိမ်အောင်တမာရီကျင့်စဉ်မဲ့ကျင့်ခြင်း အသိဉာဏ်တွေဖြစ်အောင်ပညာကျင့်နေမဲ့ကျင့်ခြင်းခန္တီတရားဒီခန္တီတရားလိုပါလိုအပ်ပါတယ်ဒါကြောင့်ဗာမိတ်ထားလဲဆိုတော့သီလသမารိပညာနံခန္တီပရဏကာရဏံသီလကျင့်နေကျင့်ကြံနိုင်ဖို့အတွက်သမာဓိကျင့်ကြံနေကျင့်ကြံနိုင်ဖို့အတွက်ပညာကျင့်နေကျင့်ကြံနိုင်ဖို့အတွက်ဘုန်းကြီးတို့တွေမှာသိခဏ်ဉာဏ်တရားလိုပါတယ်သိခဏ်ဉာဏ်တရားမရှိရင်တော့ဘုန်းကြီးတို့ကျင့်ဖို့အမြဲတမ်းခက်ပါတယ် ပြီးတော့အဲ့မှာပဲဆက်ပြောပါတဗ္ဗေဝကုသလဓမ္မခန္ဓာရတဝဝတ္တိဘယ်ကုသိုလ်ကောင်းမှုမဆိုသိခာနိုင်မှဘုရားလုံနိုင်ပါလေသိခာနိုင်အကုသိုလ်လုံးဖြစ်နိုင်ပါလေသိမခာနိုင်ဘာကုသိုလ်မှမဖြစ်ဘူးသိမခာနိုင်တိတ်တိတာနော်ဒေါသနဲ့တုံ့ပြန်မယ်မာနနဲ့တုံ့ပြန်မယ်အကုသိုလ်ကြီးပဲဘုန်းကြီးတို့လည်းဖြစ်ခဲ့ပါတယ်ငယ်တုန်းကကျတော့ ဒါလေးတွေကိုတီးလာတဲ့အခါကျတော့ဒါတွေအကုသိုလ်တွေပဲအပြောနေလဲကျိုးမရှိဘူးအကုသိုလ်ဖြစ်တာများတာအကုသိုလ်ဖြစ်တာဒီတော့အဲ့ဒါလေးတွေကိုတတ်နိုင်မြတ်ထိမ့်သိမ့်နေကိုကောင်းတော့ထိမ့်သိမ့်နိုင်အင်းလူရင်ကောက်ချက်ချပြောရင်တော့ဘာကုသိုလ်ပဲလုပ်လို့တိခဏနိုင်မှကုသိုလ်ဖြစ်ပါတယ်ကုသိုလ်ရပါတယ် မကလာပုဂ္ဂိုလ်များအတွေ့တွေကပြင်ထွက်ထွက်ထွက်ထွက်လာအတွေ့ရတဲ့မိုးတွေကတွေ့လာပြီးအခုမှထိချုပ်လို့မရဘူးအတွေ့တွေတိတ်များလာပြီဆိုရင် ရှူခြင်းတဲ့စိတ်တွေသိပြီးရှူရရှူခြင်းတဲ့စိတ်တွေကြောက်မသိဘူးပြမရှူဘဲနဲ့တက်အောင်ကြည့်လိုက်ပေါ့အဲ့မှာရှူခြင်းတဲ့စိတ်ပေါ်လာရှူခြင်းတဲ့စိတ်တွေသိပြီးတော့ဝင်လေရှူထုတ်ခြင်းတဲ့စိတ်တွေသိမှန်တော့မလိုက်နိုင်ဘူးအဲ့ဒါတော့မကြည့်ပါနဲ့ရှူခြင်းတဲ့စိတ်တော့သိရင်လုံလောက်ပါတယ် လူကျင်တဲ့စိတ်လေးကြည့်ပြီးတော့ဝင်လေထွက်လေဝင်လေထွက်လေအဲ့လိုအတိလေးကပ်ပြီးလဲရှုနိုင်တယ်ဒါတစ်မျိုးပေါ့နော်တကယ်လို့ဒီလိုမရှုတော့ဘူးဆိုရင်အရေးအတွက်လေးနဲ့မှအရေးအတွက်လေးနဲ့မှတ်တဲ့အခါကျတော့ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ပေါ့လေးပေါ်မှာလဲစိတ်ကကရမယ်အရေးအတွက်ကလည်းမှား ဝင်လေထွက်လေအဝင်ကောထွက်ကောမှတက်လို့ရရတယ်နော်ဝင်လေထွက်လေတက်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးတက်ကနေ၈ခုတည်းအောင် ရေတွက်ပါပထမ၈ခုရအောင်ရေတွက်ရေတွက်လို့အောင်မြင်သွားရင်သဘောကျသဘောကျနိုင်ပုပ်ပုပ်ရေတွက်လို့ကောင်းလာတယ်နောက်အရာတွေနောက်အရာတွေမှာပို့ပြီးရေတွက်ခြင်းနဲ့စိတ်လေးအကောင်းလာတယ် ဘာဖြစ်လို့ရှိခိုးရေတွက်လဲဆိုမဂ္ဂင်၈ပါးကိုပူဇော်တဲ့အနေနဲ့မာတိပြန်တော့မှာဓမ္မစကြာတော့မှာပေါ့လေမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီတဲ့အကျင့်အမှန်တယ်လို့ဒီလိုမိန့်ထားပါတယ်ဒါကြောင့်ဘုန်းကြီးတို့ရှိခိုးရေတွက်ခိုင်းတယ်ကြာကြာငါတို့6တို့ဒါတွေလည်းရေတွက်လို့ရတယ်အကြောင်းနောက်တော့ပြောပါမယ်ခုလောလောဆယ်ဖြစ်နေတဲ့ပြဿနာရှင်းနိုင်ဖို့ရည်ကြီးတယ် ၈ခုရေတွက်ပါတင်းတင်းရင်းလောက်ရတယ်နော်အစာပဲကျစိတ်ကလွတ်ထားတော့သူကထွက်ထွက်ထွက်ထွက်သွားငါရအောင်လုပ်မယ်ဖြည့်ဖြည့်ဆရာတော်ကြီးတွေတော့ပါမယ်သူတို့ကောင်းတရားဆိုသူတို့ကောင်းစိတ်ဓာတ်ရှိမှလုပ်လို့ရတယ် ဒီလိုကောင်းစိတ်ဓာတ်ရှိမှနားထောင်ခြင်းနဲ့စိတ်ကပေါက်တယ်ဒီလိုကောင်းစိတ်ဓာတ်မရှိရင်ဒါတော်တော်လောက်ခက်တယ်လောက်ကိုမလုံနိုင်တာပေါ့ဗျာ သူတော်စိတ်ဓာတ်တွေဝင်နေတဲ့အချိန်ဘုန်းကြီးရောလူရောအတူတူပါပဲဗျာ။ဟောငါတို့သူတော်ကောင်းစိတ်ဓာတ်တွေရှိနေတော့ဒါလေးလောက်ခွင့်ရပါတယ်။လောက်ခွင့်ရပါပြီလေ။အဲလိုကိုယ့်အကိုဝမ်းမြောက်ဝမ်းသာစိတ်လေးနဲ့ထားပြီးရှုမှအဲဒီလေလို့ဝမ်းမြောက်ဝမ်းသာစိတ်လေးနဲ့မှတ်ရင်ပုတ်ကောင်းတယ်။ဘုန်းတော်မြင်စဉ်တော်ဆရာရတာဘုန်းကြီးတို့သင်ဘူးလေ။ဒီကဒီကကြာရင်လည်းဟိုဝမ်းသာစိတ်လေးနဲ့ ရှုမှတ်တယ်ဒီလုပ်တွေဆိုသူတော်ကောင်းမှလုပ်နိုင်တာတာမန်ပုဂ္ဂိုလ်တွေမလုပ်နိုင်ဘူးငါသူတော်ကောင်းလုပ်တွေလုပ်ခွင့်ရပြီဒီလိုလုပ်ခွင့်ရတော့ငါစ조사ပြီးလုပ်မှာပဲအဲ့လိုသူတော်ကောင်းစိတ်ဓာတ်တွေထားပြီးလုပ်ကြည့်နော်ဘုန်းကြီးနဲ့ဘုန်းကြီးကိုအဲ့လိုသင်ခဲ့ဘူးပါဒီတိုင်းပဲခုယောဂီတွေကိုယ်မှာသူတော်ကောင်းစိတ်ဓာတ်တွေဝင်နေတဲ့ချိန်လေးပဲလုပ်ခွင့်ရဒီလိုဝမ်းမြောက်ဝမ်းသာစိတ်တွေထားပြီးမှတ်ကြည့်လိုက် တရားရှုမှတ်တဲ့ခါကျလောဘမဖြစ်စေအောင်ဒေါသသမတရှုယူဝိပဿနာရှုယူလောဘဒေါသမဖြစ်အောင်ရှုတတ်လောဘဖြစ်နေပြီဒေါသဖြစ်နေပြီဆိုရင်အဲ့ဒါအဲ့ဒီနေရာမှားတယ်ပေါ့ကိုယ်မှာပခန္ဓာကိုဖြစ်လာပြီဒီခန္ဓာကလည်းမရှိသေးဘူးမှတ်နေကလည်းမရှိသေးဘူးပြင်ပေါ့နောက်ပိုင်းကျဘုရင်ဒီဝိညာဉ်ဥပဒနာလည်းတေချာပြောပါပြပါမယ်ခုတော့ဒီလိုပဲတာမန်လောက်ပဲ ရှုကြည့်အောင်ပေါ့ခန္ဓာရင်ပြင်မှာလောဘကြီးပျောက်လို့တဲ့စိတ်တွေမဖြစ်စေနဲ့ပျောက်လို့တဲ့စိတ်တွေမပြန်မပျောက်ပြန်တော့ဒေါသတွေဖြစ်တတ်တယ်ဒီလိုစိတ်မျိုးတွေလည်းမမှတ်ရအောင်လောဘမဖြစ်ဒေါသမဖြစ်တဲ့နည်းနဲ့မှတ်ရသမထမမဝိပဿနာမမလောဘတွေနဲ့ရှင်တွဲမှတ်နေပြီဒေါသတွေနဲ့ရှင်တွဲမှတ်နေပြီဆိုရင်ဘုရားလုံငန်း အဲလွယ်တော့တာလေလောဘဆိုတာပျောက်လို့တဲ့စိတ်နဲ့မှတ်တော့ဒီဝိညာဉ်ကိုကြောခြင်းနဲ့ပျောက်ခြင်းနဲ့လွတ်ခြင်းနဲ့ဒီလိုလောဘစိတ်နဲ့မှိုင်းနဲ့လွယ်မှားပြန်ဒီလိုမှတ်ပြန်တော့ဘဝရီကလည်းမကောင်းခံလည်းမခံနိုင်ဒေါသတွေဖြစ်စိတ်ဓာတ်တွေကြဟိုငါတို့တရားရမယ်ပုဂ္ဂိုလ်ဟုတ်တော့ဟုတ်မှမတူပါဘူးဒီစိတ်ဓာတ်တွေကြတာမျိုး အဲ့ဒီလိုမှတ်နေပြန်တယ်ဒီနေ့ကလွဲပြန်တာအဲ့လိုလည်းမမှတ်ရ နောက်တစ်ခုခွန်ကြီးတို့ယောဂီများဒီလိုတရားနဲ့နေတာအချိန်ကိုတန်ဖိုးရှိအောင်အသုံးချနေတာဖြစ်ပါတယ်။များသောအားဖြင့်ဘုန်းကြီးတို့ဘုန်းကြီးတွေပါဝင်ပေါ့နော်။ဒီကြတာများအချိန်ကိုတန်ဖိုးမရှိဘဲနဲ့ကုန်းနေတာများတယ်။တန်ဖိုးရှိတယ်ဆိုတော့ဘာဖြစ်လို့ပြောနိုင်လဲဆိုတော့တရားထုတ်တယ်ဆိုတော့တတိလေးနဲ့ အာယုံတစ်ခုမှကတ်နေအောင်လုပ်တာတတိလေးနဲ့စောင့်ကြည့်တတိလေးနဲ့စောင့်ကြည့်တာဒါတတိဆိုကုသိုလ်ရာမှာဖြစ်တယ်ဒီတတိလေးနဲ့စောင့်ကြည့်နေဝိရိယတမဝိုင်မလည်းပါတယ်ကြောင့်ကြဆိုင်ပေးနေဒါကုသိုလ်တွေပဲတမဝိုင်မကောင်းတဲ့အာယုံမှာတတိကောင်းလို့တော့ ကောက်အောင်တမ္မာဝိမာအကြောင်းကြားဆိုင်ပြတတိကတော်ပဲတမ္မာတတိတွေဖြစ်တမ္မာတမာတွေဖြစ်အဲကုသိုလ်တွေပဲမကောင်းတဲ့တွေးဝင်ဦးတော့တောင်းတတိလေးနဲ့ကြည်လိုက်တော့ဒီမကောင်းတဲ့တွေးရရက်သွားတယ်ကုသိုလ်ဖြစ်သွားတယ်ချိန်တိုင်းချိန်တိုင်းဘုန်းကြီးတို့ကကုသိုလ်နဲ့ချိန်ကုန်စီတာပေါ့နော်ဒါကြောင့်တန်ဖိုးရှိအောင်သုံးချပြီးနေတဲ့အတွက် ဓမ္မိုးရှိအောင်အသုံးချနေတော့ကိုယ်ဘဝကိုတည်နေတာပြန်ကြည့်ရင်ဓမ္မိုးမရှိတဲ့ချိန်ညများတတိလွတ်ပြီးနေတဲ့ချိန်ညများတတိနဲ့နေတဲ့ချိန်ကဓမ္မိုးရှိတာပဲတတိလွတ်နေတဲ့ချိန်ကဓမ္မိုးမဲ့တာ တတိလွတ်နေသေးတာနဲ့တူတူပဲဆိုဘုရားမိတ်တတိလွတ်ရှိနေတဲ့ပုဂ္ဂိုလ်ကမသေးရရောက်ရနိဗ္ဗာန်မသေးရနိဗ္ဗာန်ကိုရောက်နိုင်တယ်တတိလွတ်နေတော့ဘဝတွေဘဝတွေသေတဲ့ဘဝတွေထပ်ထပ်ထပ်ထပ်ရနေဦးမှာပဲကြုံနေဦးမှာအကြောင်းစ조사ပြီးတော့တတိလေးနဲ့ကောင်းလို့ရတယ် မတ်မဆာပုဂ္ဂိုလ်များက စိတ်ထိန်ရခက်ပါစိတ်ကထွက်ထွက်ထွက်ထွက်သွားတတ်ပါတရားလုံးလုံးတခါကြတော့တရားပေါ်မှာလေယူသည်လေးစားစိတ်လေးထားမှဒါမှတရားအသိဉာဏ်နဲ့ရနိုင်တယ်ကိုလုံးလေတရားလေးပေါ်ယူသည်ဟောငါသူတော်ကောင်းတရားတွေလုံးသူတော်ကောင်းအကျင့်တွေကျင့်နေတာ အဲလိုစိတ်လေးမွေးပြီးတော့ကိုယ်စိတ်လေးကိုတန်နေမြပြန်ထိန်ရအောင်နောက်အခြားပုဂ္ဂိုလ်တွေပေါ်မှာလည်းယုံသေးပြေးစားစားရှိရယုံသေးလေးစားစိတ်ရှိမှတရားရ တရားထုတ်တဲ့ပုဂ္ဂိုလ်ချင်းချင်းမိသားစုချင်းချင်းတငယ်ချင်းချင်းချင်းပြောဆိုတာအခါလဲယုံသိလေးစားစိတ်ရှိရတယ် မယုံသေးဘူးဆိုတာတကယ်တော့ကောက်ချက်ချခြင်းတော့မာနပေါ့ပစ္စည်းရှိပစ္စည်းမှပညာတိုင်းပညာမှဒီမှန်နေတတ်တာအာနာကြီးအာနာမှဒီမှန်နေတတ်နေလည်းတရားရဖို့ခက်တယ်တရားရှုမှတ်တယ်ဆိုဒီမှန်နေကြဖို့တဲ့ကျင့်ရ မာနေတက်နေပဲဒီခါကျရင်စိတ်ဓာတ်ကအောက်တန်းလိုလိုကြာသွားတော့ကိုယ့်အကိုယ်တော့မန်ရှိနေမန်တက်နေဟုတ်ပြီထင်တယ်တရားလေးထီထီမိမိဆင်ញံနှလုံးသွင်းနေတော့ဘာမှမမဖြစ်ပါဘူး တိတွေအာကောင်းနေတတိတွေကတ်နေလည်းဘာမှမဖြစ်ပါဘူးတတိလွတ်သွားနေပြန်နေမန်ကပြန်ဝင်လာပြောတဲ့နေရာလည်းမန်ပါတယ်လှုပ်တဲ့နေရာလည်းမန်ပါတယ် ယုံတရားသိသွားတရားရှိသွားမငါလိုလိုကြသွားတကယ်သူတို့ကောင်းကြီးတွေကြမန်ရဲ့အပြစ်ကိုမြင်တော့မာမနာရဲ့အပြစ်ကိုမြင်တော့မန်ကိုတမင်ကချိုးကြတယ်နှိမ်ကြတယ်ခြားကြဘုရားတမန်ပုရုဇေနေရတော့မန်ရဲ့အပြစ်ကိုမမြင်ဘူးမသိဘူးနားမလဲဒီတော့မန်ကိုတမင်ကတင်းနေကြတယ် ခံရပါဗျာယောဂီတို့အလုံးကိုဒီလိုသူတော်ကောင်းတရားတွေစူးစမ်းတုံးနေမြဝမ်းမြောက်ဝမ်းသာဒါတို့ခေါ်ပါလေဗျာဒါတို့ဒါတို့ဒါတို့အော်ဆရာတော်ရဲ့တင်နန်းအတွက်လှူလာတဲ့အထူးရှင်များကတော့ဝုမြင့်သိန်းဒေါခင်ခင်စိန်မိသားစုမှာဆရာတော်အသုံးပြုရန် Apple MacBook Air Laptop 1900ရန်တစ်လုံးမြစ်တာနန္ဒမြေခွဲတွဲဒေါ်လာ900 ဓမ္မ class တွေဒေါ်လာ100စုစုပေါင်းဒေါ်လာ1800ဖြစ်ပါတယ်။မောင်ကြီးရှယ်ကတော့ဓမ္မ class တွေဒေါ်လာ300ဦးမြတန်ဒေါ်မြငွေတိုနီ family မှာဒေါ်လာ300ဓမ္မ class တွေဖြစ်ပါတယ်။မတနန်အေးမှာဆရာတော်နဝကမတွေဒေါ်လာ100ဓမ္မ class တွေဒေါ်လာ100စုစုပေါင်းဒေါ်လာ200ဖြစ်ပါတယ်။ဦးအောင်မြင့်ဒေါခင်တင်တင်မှာ ဆရာတော်နဝကမတွဲဒေါ်လာ100ဓမ္မကလပ်ပဲဒေါ်လာ50စုစုပေါင်း150ဖြစ်ပါတယ်။ Jennifer Sophia Wu မှာဓမ္မကလပ်တွဲဒေါ်လာ50ဖြစ်ပါတယ်။ဒေါ်လင်းလွင်အေးကိုအောင်ဝင်းမဆနာဝင်းမိသားစုမှာဆရာတော်နဝကမအတွဲဒေါ်လာ50မေတ္တာနန္ဒဝိဟာရအတွဲဒေါ်လာ50ဓမ္မကလပ်တွဲဒေါ်လာ50စုစုပေါင်း150ဖြစ်ပါတယ်။ မိခင်ဒေါ်ဆန်းဆန်းရင်အားအမှုထား၍ဦးမျိုးဝင်းယူလိန်ချောင်းတမီပိုးကပြာဝင်းမိသားစုမှဆရာတော်နဝကမ္မအတွက်ဒေါ်လာ300ဓမ္မကလပ်အတွက်ဒေါ်လာ200စုစုပေါင်းဒေါ်လာ900ဖြစ်ပါတယ်ဦးထွန်းလှဒေါ်အောင်ကြိုင်ဒေါက်တာအောင်ထွန်းမမေရီကြီး သမီးမရင်ဒါထူမိသားစုမှာဆရာတော်နဝကမ္မအတွက်ဒေါ်လာ100မြစ်တာနန္ဒဝိဟာရအကြောင်းအတွက်ဒေါ်လာ90နဲ့ဇွန်ဖီအတွက်15ဒေါ်လာစုစုပေါင်းဒေါ်လာ165လူရမ်းပါပါတယ်။ဒေါ်မီခင်ခင်ဆိုမှာဓမ္မကလပ်တွေဒေါ်လာ900လူရမ်းပါတယ်။ကွဲလွန်သူမိမိမိဘများဖြစ်ကြတဲ့ဦးအောင်စိန် ဒေါ်ကျင်ထွေနဲ့ခင်မွန်ဦးထေးဝင်းဝါပြည်စုပြီးတော့မန္တနီစိန်လီယိုအလန်ချမ်မီသားစုမှာဆရာတော်နဝကမ္မအတွက်ဒေါ်လာ100မေတ္တာနန္ဒဝိဟာရအတွက်ဒေါ်လာ100ဓမ္မကလပ်အတွက်ဒေါ်လာ100စုစုပေါင်းဒေါ်လာ300လှူဒါန်းသွားပါတယ်ရောဘန်လီဆန်နီလီသမီးတန်ချာနော်လီမိသားစုမှာဆရာတော်နဝကမ္မအတွက်ဒေါ်လာ100ဓမ္ ပေါင်းဒေါ်လာ900ကူရန်သွားပါရဲ့ရှင်သာဓုသာဓုသာဓုအရှင်ဘုရားဘုရားတပည့်တော်တို့သည်ဘုရားတပည့်တော်တို့သည်ကံကို၎င်းကံကို၎င်းကံကံ၏အကျိုးကို၎င်းကံကံ၏အကျိုးကို၎င်းယုံကြည်ကြသည်ယုံကြည်ကြသည်ဖြစ်ကြပါ၍ ရှိကြပါကြပါ၍ယဟန်တော်တို့နှင့်အဆက်တော်ယဟန်တော်တို့နှင့်အဆက်တော်ပစ္စည်းလေးပါးကိုပစ္စည်းလေးပါးကိုလူသားမာဤရှင်ဘုရားလူသားမာဤရှင်ဘုရားရှင်ဘုရားလူရှိသောအခါ၌ရှင်ဘုရားလူရှိသောအခါ၌အပိယမောင်ကြီးချိန်ထံတွင်ကပိယမောင်ကြီးချိန်ထံတွင်တောင်းခံတော်မူပါရှင်ဘုရား ကောင်းခံတော်မူပါရှင်ဘုရားဒီပြသာဓုသာဓုသာဓုဒီပြသာဓုလူမောဒနာ ခေါ်ပြီးပါပြီးလို့ရှိရင်ဒီပြတော်တို့ဟိုအာမြေကုံများဆက်ပါမယ်อืมဒါလေးသူတို့ချင်းချင်းပေါ့နော်ရေစက်ချလိုက်တာနိဗ္ဗာန်ဆူတောင်းမယ်အလုံးလိုက်ဆုံးမယ်ဣဒံမေပုံညာဣဒံမေပုံညာအကဖလအကဖလ ညာနာတာညာနာတာပစ္စယောပစ္စယောဟောတုဟောတုဣဒံဣဒံမေပုံညာဣဒံမေပုံညာသဗ္ဗတတ္တာနံသဗ္ဗတတ္တာနံအာဇေမအာဇေမသဗ္ဗေတတ္တာ สัพพิทัตตาทุกิตาทุกิตาဟွန်တုဟွန်တုညာတယောညာတယောသာဓုသာဓုသာဓုသာဓုအားလုံးရှင်လန်းချမ်းမြေ့ကြပါစေတတ္တဝမှန်သမျှ တရားရကြ၍ထိုထိုဘဝတန်တရားမှလွတ်မြောက်ကြပါစေအေးငြိမ်းကြပါစေဤတရားဝရဓမ္မကမ္မဋ္ဌာန်းလမ်းစဉ်ဝီဒီယိုကိုဤသူမဆိုမိတ္တူကုယူ၍ဓမ္မဒါနပြုနိုင်သည် အခကြေးငွေဖြင့်ရောင်းချခြင်းခွင့်မပြု This video is for free distribution not for sale Thank you.